ကြွလာပါဘူးမေတ္တာပို့သကြပါဘူးဆရာ င်အချောင်းလေးလာကြတယ်အပိုင်းတစ်အာယုံအချောင်းလေးလာကြရအောင်ဆိုပြီးအပိုင်းတစ်ကလေးပေါ့နော်အဲ့တော့မနေ့ပိုင်းတော့ပညာအာယုံကိုပြောပြတယ်ဒီညနေပိုင်းကျတော့ပရမအာယုံလေးကိုပြောပြတယ်ပရမအာယုံပညာအာယုံဆိုတော့ ဒီပရမတ်အာယုံပညာအာယုံဆိုတာအာယုံတစ်ခုနဲ့အလုံးလုံးရတဲ့ပုဂ္ဂိုလ်တွေတိုင်းနားလေသဘောပေါက်ထားဘုန်းကြီးတို့ကအာယုံနဲ့နေရတာလေနော်နေနေအာလုံးနေထိုင်တဲ့ပုဂ္ဂိုလ်တွေဟာတဘဝလုံးဘယ်လိုနဲ့နေရလို့ဆိုတော့အာယုံနဲ့နေကြရတယ်သို့တော်လည်းပဲဒီအာယုန်တွေကိုမလေ့လာတဲ့အခါကျတော့မသိကြဘူး တရားအားထုတ်တဲ့အခါကျတော့ဒီအာယုံတွေအကြောင်းကိုကိုကသိရမယ်ကမ္မထအာယုံဖြစ်အောင်လုပ်ရမှာကိလေသာအာယုံနဲ့နေတာပေါ့နော်မြင်လည်းပဲကိလေသာဖြစ်တယ်လေကြားလည်းပဲကိလေသာဖြစ်တယ်နာမ်လည်းပဲကိလေသာဖြစ်တယ်စားလည်းကိလေသာဖြစ်တယ်နော်ထိတွေ့လည်းကိလေသာဖြစ်တယ် ဟောတွေးသမျှကြံသမျှလေကိလေသာဖြစ်တယ်တမန်ရှင်ဒီမှာကျတော့ဘာအာယုန်နဲ့နေတော့ကိလေသာအာယုန်နဲ့နေတယ်ဟုတ်လားမဟုတ်လားအဲ့ဒါဘယ်တော့မှနေတော့ဆိုတဘဝလုံးနေတာတဘဝလုံးကဘာနဲ့နေလဲကိလေသာအာယုန်နဲ့နေတယ်ဒါကြောင့်မို့ဒီအာယုန်တွေကိုခွဲခြမ်းစိတ်ဖြာပြီးတော့ တဖြည်းဖြည်းအတိတိုးတက်လာအောင်ကြိုးစားအားထုတ်တဲ့အခါကျတော့ကိလေသာအာယုံကနေပြီးတော့ဒီအာယုံကိုပဲကမ္မထအာယုံဖြစ်အောင်အရင်ဆုံးပြောင်းဖို့လိုတာပေါ့နော်ကိလေသာအာယုံကနေပါအာယုံပြောင်းမယ်ကမ္မထအာယုံပြောင်းမယ်ဆိုတဲ့အခါကျတော့အရှင်ဘုရားဒီကိလေသာအာယုံကတတ်တန်လားကမ္မထအာယုံကတတ်တန်လား ဒီကိလေသာအာယုံကိုပဲဘာအာယုံဖြစ်အောင်လုပ်ဖို့လဲကမ္မထအာယုံဖြစ်အောင်လုပ်ဖို့ပဲလိုတာနော်အဲ့တော့ကိလေသာအာယုံကတစ်မျိုးကမ္မထအာယုံကတစ်မျိုးဒီလိုမဟုတ်ဘူးသူကအဲ့အာယုံကိုလေ့လာတဲ့အခါမှာဟိုဘုန်းကြီးတို့တွေကအာယုံနောက်ကိုလိုက်တာများတယ်တရားပတ်တော်လည်းပဲအာယုံကိုတွေ့အောင်အာယုံထင်ရှားအောင် အာယုံကိုဘယ်လိုတွေ့တယ်အာယုံကြောင့်နေတိတ်ပြောကြတာပေါ့အမှန်ကတော့အာယုံကြောင့်ပြောတာထက်ကိုယ့်ရဲ့တတိပညာဘယ်လောက်တိုးတက်လာသလဲလို့ပြောတာကပို့ပြီးတော့တရားအထုတ်တာနဲ့ပို့ပြီးတော့နိစ္စတာပေါ့လေလမ်းကြောင်းပုံမှန်တာပေါ့နော်ပို့ပြီးတော့တတိတွေကိုပြူထောင်နိုင်တယ်ပို့ပြီးတော့ပညာတွေတိုးတက်အောင်ဘယ်လိုဆောင်ရွက်တယ်ဒါလေးတွေပြောရဲဆိုရင်တော့ပို့ပြီးတော့မှနိစ္စနိုင်တယ် ကမ္မထာအာယုန်နဲ့နိစ္စတဲ့စကလုံးကြီးဖြစ်နိုင်တယ်။အာယုန်ကကိုဘာမှလုပ်လို့မရဘူး။အဲ့ဒါကိုနားလည်ဖို့လိုတာပေါ့နော်။အာယုန်အကြောင်းကိုဆက်ပြီးတော့ဗာလက်ကြမယ်။လေ့လာကြမယ်။ဒီမှာတော့လေ့လာတဲ့ပညာရဲ့အနေနဲ့ပဲသင်ယူရမှာပဲ။ဒါတွေကိုလိုက်နာခြင်း၊ကျင့်သုံးခြင်း၊ပွားများခြင်း၊အားထုတ်ခြင်းဆိုတာကတော့ဘယ်ချိန်လုပ်ရမလို့တဘဝလုံးလုပ်ရမှာ အဲ့ဒါနားလည်ဖို့လိုတယ်ဒီမှာတော့လေးလာမယ်သင်ယူမယ်လေးလာသင်ယူထားတာသဘောပေါက်နားလည်အောင်ကြိုးစားမယ်ကြိုးစားပြီးတဲ့ခါကျတော့ဒါတွေကိုပွားများမယ်အားထုတ်မယ်ချိန်မှများစွာမိမိညာမှာသက်ဝင်လာအောင်မိမိညာမှာထင်လာအောင်လုပ်အောင်ဒါမှတရားဖြစ်မှာပေါ့ချိန်မှများစွာလုပ်အောင်ဒီဟာတွေလုပ်ဖို့ကြတော့တဘဝလုံးလုပ်အောင်မှာဖြစ်ပါတယ်နော် တတမုတ်တရားမဟောသိမိတရားမနာသိမိမြတ်စွာဘုရားရှင်ကိုမောတတသုံးခြင်းရှင်ကိုပြောကြတာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ ကိုဆက်ပြီးတော့လေ့လာကြရအောင်မင်းကင်မရာကိုမရှိရလားတောက်တင်လို့မနေဘူးအာယုအကြောင်းလေးကိုနည်းနည်းပြောမယ်ဆိုတဲ့အခါမှာမနေ့ကပြောတာပါလို့မနေ့ကပြောတာပါလေပညာအာယုဟောဒီနေ့ညနေကပြောမှာပါလေပရမအာယ မြတ်တို့ပရမတ်တို့ရှုပ်လိုက်တာဗျာဆိုတာကဒါကတော့သင်ယူရမယ်သဘောပေါက်ထားတဲ့အခါကျရင်အလုံးလုံးတဲ့အခါမှာပို့ပြီးတော့ထိရောက်အောင်ဒါကိုသင်ယူရမှာပေါ့နော်သင်ယူပြီးတဲ့အခါကျရင်ဘာလို့ပို့လို့လဲလိုက်နာမယ်ကျင့်သုံးမယ်ရှုမှတ်မယ်ပွားများမယ်ဆိုတဲ့အခါကျတော့လမ်းကြောင်းမှန်ပေါ်ကိုရောက်သွားနိုင်တာဒီတိုင်းကြီးပြီးပြီးတော့ရှုနေရင်ပညာမဖြစ်ဘူး ဘုန်းကြီးတို့ပညာဖြစ်အောင်လုပ်တာအသိဉာဏ်ဖြစ်အောင်လုပ်တာဝိပဿနာဆိုတာအသိဉာဏ်တိုးပွားအောင်လုပ်တာပဲဘ누구ကိုအသုံးပြုပြီးအသိဉာဏ်တိုးပွားအောင်လုပ်လဲဆိုတော့ခုနအာယုံကိုအသုံးပြုပြီးတော့အသိဉာဏ်တိုးပွားအောင်လုပ်အောင်အာယုံဆိုတာအသုံးပြုစရာတစ်ခုပဲဆွဲလန်းစရာမဟုတ် ဘောပေါက်လားအာယုံကသူနဲ့တွဲနေတာစိတ်ကလည်းအာယုံရှိလို့စိတ်ကဖြစ်တာအာယုံဖြစ်လို့စိတ်ကဖြစ်တာဆိုစိတ်နဲ့အာယုံကလည်းအမြဲတမ်းဟိုဆုံနေတဲ့သဘောရှိတယ်အာယုံနဲ့တွဲစိတ်ကိုခွဲအမြဲကြိုးစားလေအာယုံနဲ့စိတ်ကလည်းတွဲနေတာအာယုံနဲ့စိတ်ကလည်းပဲတွဲလျက်ပဲစိတ်နဲ့စေတသိက်ကလည်း တွဲနေတာခွဲကြည့်ရမှာလေဘုန်းကြီးတို့ကနော်အဲ့တော့အာယုံကိုမြင်တဲ့အာယုံကြားတဲ့အာယုံထဲမှာဟိုဘာတွေပါနေလဲဘာတွေတွဲနေလဲအဲ့ဒါတွေကိုအရင်ဆုံးခွဲပြီးတော့ကြည့်တတ်ဖို့လိုတယ်အာယုံနဲ့စိတ်ကိုခွဲမြင်ဖို့လိုတယ်စိတ်နဲ့စေတသိက်ကိုခွဲမြင်ဖို့လိုတယ်စိတ်မှာပညာဖြစ်နေစိတ်နဲ့ဒါကပညာဒါကစိတ်စိတ်နဲ့ပညာကိုလည်းခွဲပြီးတော့မြင်ဖို့လိုတယ် စိတ်နဲ့ပရမတ်ကိုလည်းခွဲပြီးတော့မြင်ဖို့လိုလားမလို့အဲ့လိုခွဲပြီးတော့မြင်တဘာဝတရားတွေကိုလေ့လာတော့ပညာရပဲလေဝိပဿနာဆိုတာဆိုဒီတဘာဝတွေကိုဒီလိုလေ့လာလိုက်တဲ့ခါကျတော့ဘာအကျိုးကျေးဇူးဖြစ်တော့အခုဒီအာယုံအကြောင်းတွေကိုစူးစမ်းလေ့လာလိုက်တဲ့ခါကျတော့တရားထိုင်တာငါမဟုတ်ဘူးဆိုတော့သူထင်ရှားလာတယ်လေဟုတ်တယ်မဟုတ်လား တတ္တတင်ညာအတ္တတင်ညာဆိုတဲ့ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတဲ့အမှန်တရားဘက်ကိုရောက်အောင်အတိညာကိုပို့ပေးရတာနော်ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတာအခုရှင်းပြတာဒီနားလည်လိုက်တဲ့ခါကျတော့ဩတဘာဝတရားတွေသူ့အတူသူ့တဘာဝတရားတွေသူ့အတူအလုံးလုံးနေတာတည်းမှာငါဆိုတာထည့်လို့မရဘူးဝင်လို့မရဘူးဆိုတာသိသွားတဲ့ခါကျတော့ အတ္တဆိုတာလျှော်သွားမယ်ဒိဋ္ဌိကွာသွားမယ်ပညာကွာသွားမယ်ဆိုတဲ့ဟာတွေဥမာဒါတွေကအပြင်လောကမှာဝိပဿနာသမားတွေပြောပြောနေတဲ့ဒိဋ္ဌိကွာလေးဆိုတာလေအလိုလိုမိမိအသိဉာဏ်ကအဲ့ဒီခွာနိုင်သွားမယ်ပညာကိုခွာဆိုတာလေခွာနိုင်သွားမယ်အဲ့ဒါတတိပညာဖြစ်အောင်လုပ်ပါဆိုတဲ့အဲ့ဒါတွေကအကုန်လုံးလွတ်တက်သွားမယ် လွတ်တတ်သွားတဲ့အခါမှာလေပုဂ္ဂိုလ်ကလုံနေတာမဟုတ်ဘူးတတ္တဝါကလုံနေတာမဟုတ်ဘူးတဘာဝတရားတွေလုံနေတာကိုမိမိအသိဉာဏ်ကလက်ခံလာနိုင်တာကိုဒါကိုဝိပဿနာအားထုတ်တယ်လို့ခေါ်တယ်နော်နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုတာတော့မှတဘာဝတရားတွေကိုကိုယ်ကတဖြည်းဖြည်းလက်ခံတက်လာတဲ့အခါနိဗ္ဗာန်ကိုဘယ်လိုအာယုံပြုရမလဲနိဗ္ဗာန်အာယုံဆိုတာဘယ်လိုလဲဆိုတာတဖြည်းဖြည်းသဘောပေါက်လာ အာယုန်ထဲမှာနိဗ္ဗာန်အာယုန်လည်းပါလားမပါဘူးလားနိဗ္ဗာန်အာယုန်လည်းပါတယ်ဘာဖြစ်လို့နိဗ္ဗာန်အာယုန်ပါလဲပရမတ်အာယုန်လေနော်ပရမတ်အာယုန်ကဘယ်နှမျိုးရှိရော၄မျိုးရှိရဲ့ဘာတွေလဲစေစေတသိက်ယုတ်နိဗ္ဗာန်ဘယ်နှခုရှိရော၄ခုရှိတယ်ဒါပရမတ်အာယုန်ဆိုစေစေတသိက်ယုတ်နိဗ္ဗာန်ဘယ်နှခုရှိရော ပရမတ်အာယုဆိုတာဒီလေးခုပဲရှိတာလောကကြီးထဲမှာဘာတွေဘလောက်ပဲများများပရမတ်အာယုကြတော့ဒီလေးခုပဲရှိတယ်ရူပာယုကပရမတ်အာယုဖြစ်သွားလို့ရှိရင်ဘာဖြစ်သွားမလဲရုပ်ဆိုရဲပရမတ်ရုပ်ဖြစ်တာရူပယုံကလေပရမယုတ်ပဲပရမအနေနဲ့လက်ခံတက်လာရင်ရူပယုံကိုပရမယုံလို့ မိမိသိဉာဏ်ကသိလာမယ်နော်ကိုယ့်ကိုလှုပ်ယူလို့တော့မရဘူးပရမတ်အာယုံအဖြစ်ကိုစိတ်ကူးရင်လို့မရဘူးပရမတ်အာယုံဆိုတာစိတ်ကူးနဲ့လှုပ်လို့မရတဲ့ဟာမျိုးပေါ့နော်ပရမတ်အာယုံဆိုတာမဖောက်မပြန်သူကမဖောက်ပြန်ဘူးမမှန်ကန်ကန် တဲ့မှတ်တယ်မှန်ကန်တယ်မဖောက်ပြန်ဘူးအဲ့ဒီဂုံတတ္တိတွေရှိတဲ့အတွက်ကြောင့်ပရမတ်လို့ခေါ်တယ်ဘဒုတန်တန်မှာဖြစ်ဖြစ်သူကပြောင်းလဲခြင်း ဖောက်ပြန်သွားခြင်းမရှိဘူးရုပ်ဆိုတာဖောက်ပြန်တတ်တဲ့သဘောရှိတယ်ဘယ်ရုပ်မဆိုပေါ့အဲရုပ်ဖောက်ပြန်တတ်တဲ့သဘောကနေကိုမပြောင်းလဲသွားတာကိုပဲပရမတ်လို့ခေါ်တယ်နော်စိတ်ဆိုတာသိခြင်းသဘောရှိတယ် ဒီတိကျသဘောကနေပြောင်းလဲပေါက်ပြန်ခြင်းမရှိတော့တာကိုပဲဘာလို့ခေါ်လဲပရမတ်လို့ခေါ်တယ်နော်စေတသိက်ဆိုတာစိတ်နဲ့တွဲပဲနေတဲ့သဘာဝတရားဖြစ်တယ်အဲစိတ်ကိုကင်တွယ်စိတ်ကိုခြေလေတတ်တဲ့တရားမျိုးဟာပရမတ်ဖြစ်တယ်အဲစေတသိက်ဖြစ်တယ်အဲ့ဒီစေတသိက်ကလည်းပြောင်းလဲခြင်းမရှိဘူးသူ့ရဲ့ဖောက်ပြန်တတ်တဲ့သဘာဝဟာပြောင်းလဲခြင်းမရှိဘူး စိတ်ကိုခြေလေတက်တဲ့သဘာဝသည်ပြောင်းလဲခြင်းမရှိဘူးဆိုတဲ့အတွက်ကြောင့်သူကလည်းပရမတ်ဖြစ်တယ်။နိဗ္ဗာန်ကလည်းတစုံတရာပြောင်းလဲခြင်းမရှိဘူးဆိုတဲ့အတွက်ပရမတ်ဖြစ်တယ်။ဒီနိဗ္ဗာန်ကိုတော့တီးကြပြောမှကောင်းတာပေါ့နော်။နားလည်အောင် ပြောဖို့ဆိုတာတရားအမထုတ်ထားတဲ့လူ ရှင်းပြရင်အများကြီးခက်ခဲတယ်။တရားအဆင့်တန်းအထိုက်အလျောက်ဖြစ်ပေါ်လာပြီဆိုရင်တော့ နိဗ္ဗာန်ကိုအနုမာနအားဖြင့်ဘယ်လိုသိနိုင်ကြလဲဆိုတာပြောလို့ရတာပေါ့ဒီတိုင်းပြောလို့တော့အဆင်မပြေဘူးတရားအားထုတ်ထားတဲ့လူမှပြောလို့ပို့ပြီးတော့ကောင်းတယ်အဲ့တော့ခုနကပရမအာယုဆိုတာဘယ်နှမျိုးရှိတော့၄မျိုးရူပါယုကအာယုအဲ့ဒါကိုပရမအာယုအဖြစ်ဘုန်းကြီးကလက်ခံနိုင်အောင်ကြိုးစားဖို့လိုတာ အသိဉာဏ်တွေကိုအဲသူရုပ်အာယုပဲရူပယုဆိုတာအတန်လေးကြားလိုက်တယ်ဆိုတတ္တာယုဆိုတာထက်တတ္တာယုကနေပြီးတော့မှဉာဏ်အဆင့်တန်းကိုတဆင့်တိုးလိုက်ရင်တတ္တာယုကဘာဖြစ်သွားမလဲပရမအာယုတတ္တာယုဒီပါတော့ပရမအာယုတတ္တာယုကိုပဲပညာအဖြစ်သူရောက်သွားရင်ပညာအာယုပေါ့ရူပါယုကလည်းပဲ သူကပရမတ်အာယုံဖြစ်ရောက်သွားရင်သူကရုပ်ရုပ်အနေနဲ့သိရမယ်ရုပ်လို့သိတာဒီပရမတ်ကိုသိတာပဲเนาะရုပ်ဆိုတာကဟိုဒီထိုင်နေတဲ့ရုပ်ကပညာရုပ်လို့ခေါ်တယ်ပရမတ်ရုပ်ဆိုမျက်စိနဲ့မြင်လို့မရဘူးကင်ကြည့်လို့လည်းမရဘူးဟုတ်တယ်မလားအကယ်တခုနမူနာပြောပြမယ် ကဲတို့1 byte ထဲကဖောင်းတာလေးရှိတယ်ဆိုတော့ဟောဒါဥပမာပိုထင်ရှားလွယ်တဲ့အတွက်1 byte ဖောင်းမှုလေးကိုရှုတဲ့အခါမှာ1 byte ပုံဆိုတဲ့ပညာပုံကိုခွာပြီးတော့အတွင်းထဲကတိုးနေတဲ့သဘောလေးကိုရှိတဲ့အခါမှာအဲ့ဒီတိုးနေတဲ့သဘောတဖြည်းဖြည်းရှိတိုးတိုးတိုးတိုးလာတဲ့သဘောလေးသိတယ်။ ဝမ်ပိုက်ပုံလည်းမပါတော့ဘူးအသားဆိုင်ကြီးလည်းမပါတော့ဘူးနေရာဌာနလည်းမပါတော့ဘူးတိုးမှုလေးကိုသူကသိနေတာပေါ့ဝမ်ပိုက်ထဲမှာတိုးတယ်တိုးတယ်တိုးတယ်ဖောင်းလာတယ်လို့သုံးနေတယ်သုံးပေါ့နော်ဖောင်းနေဖောင်းနေဖောင်းနေဆိုအမှန်တော့အတွင်းထဲမှာလှုပ်ရှားတယ်လှုပ်ရှားတယ်လို့သုံးနေရတယ်ဒါမှမဟုတ်တိုးတယ်တိုးတယ်လို့သုံးနေရတယ်ဒါတရားနဲ့တရားအသိဉာဏ်ဖြစ်ပေါ်ပုံချင်းသဘောပေါက်ပုံချင်းမတူဘူးတချို့ကဖောင်းနေဖောင်းနေဖောင်းနေလို့တူ ဉာဏ်ကသိတယ်တချို့ကျတော့တိုးတယ်တိုးတယ်တိုးတယ်လို့သိတယ်နော်တချို့ကျတော့လှုပ်တယ်လှုပ်တယ်လှုပ်တယ်လို့တို့သိတယ်တယောက်နဲ့တယောက်ဒီပေါ်ဒါကိုသဘောပေါက်ပုံချင်းတူကြမတူမှာပေါ့နော်သူသဘောပေါက်တာနဲ့ကိုယ်သဘောပေါက်တာနဲ့မတူဘူးဒါပေမဲ့လို့စကလုံးတွေဘလောက်ပဲกว่ากว่าအဲ့တိုးတဲ့သဘောလေးဖောင်းတဲ့သဘောလေးလှုပ်နေတဲ့သဘောလေးကိုကြည့်လိုက်တဲ့အခါမှာမိမိအသိဉာဏ်ကလက်ခံလို့ရတာမရဘူး ရှိကြောင်းသိလားမသိဘူးလားဒါပေမဲ့အဲ့ဒါကိုတော့ကင်ကြည့်လို့ရမလားမျက်လုံးနဲ့မြင်ခြင်းလို့ရမလားအဝိုင်းလေးလေးတောင်လေးလို့ပြောလို့ရမလားဘာမှပြောလို့မရဘူးဒါပေမဲ့တကယ်ရှိတယ်လေဘယ်ကသိလဲအသိဉာဏ်ကသိတယ်ရှုမှတ်တဲ့လူကသိတယ်သူကသတိနဲ့ရှုတဲ့အခါကျတော့အသိဉာဏ်တိုးလာလေးလေးပညာဖြစ်လာလေးလေးအဲ့ဒီဖောင်းမှုဆိုတဲ့အရာလေးကိုပရမတ်မြင်အောင်ကြည့်တတ်လာ ကြည့်လိုက်လေဒီဖောင်းတဲ့သဘောလေးတွေကိုကြည့်လိုက်တဲ့အခါမှာတိုးတဲ့သဘောလေးကိုမျက်လုံးနဲ့ကြည့်မယ်သူကဒါရုပ်တရားပဲဝါရုပ်ရုပ်ကိုရှုတာပဲလေဟုတ်တယ်မလားဝါရုပ်ရုပ်ကိုရှုတဲ့အခါအဲ့ဝါရုပ်ရုပ်ကလေးကလက်နဲ့ကင်ကြည့်မရဘူးလားမရဘူးမျက်လုံးနဲ့ကြည့်မယ်မြင်ရလားမမြင်ရဘူးအဝိုင်းလေးလေးတောင်လေးလို့ပြောလို့ရလားပုံသဏ္ဍာန်လည်းမရှိဘူး ကောင်းခဲလည်းမရှိဘူးဟန်ပန်အမှုရာလည်းမရှိဘူးဘာမှမရှိဘူးပရမတ်ကိုသူအသိဉာဏ်နဲ့ပဲသိလို့ရတယ်လေပရမတ်ကရုပ်ပဲနော်ဝါရောရုပ်ဝါရောရုပ်ကိုရှုတဲ့အခါကျတော့ဘာမှမမြင်ရမတွေ့ရကြိုင်လို့မရထိလို့မရပုံသဏ္ဍာန်လည်းမပါပြောလို့လည်းမရဒါပေမဲ့မိမိအသိဉာဏ်ကတော့ဒါတကယ်ရှိတယ်လို့ရှုတဲ့လူတိုင်းကသိတယ်ဘယ်သူမှ မရှိဘူးလို့လားလိမ်ပြောလို့မရဟုတ်လားမဟုတ်ဘူးလားအဲ့ဒါဘာလို့ခေါ်တော့ပရမတ်လို့ခေါ်တာပါဟုတ်တယ်မလားအဲ့သူ့ကိုအာဝါယောလို့နာမည်ပေးလိုက်တာကဝါယောပရမတ်ယုတ်ဘာယုတ်လဲဝါယောပရမတ်ယုတ်ဖြစ်သွားတယ်လှုပ်နေတဲ့သဘောလေးတိုးနေတဲ့သဘောဒီဝါယော ပဒမရှုပ်လို့ခေါ်ပါတယ်မြင်လို့မရတွေ့လို့မရထိလို့မရပုံသဏ္ဍာန်မရှိဘူးကောင်းတယ်မရှိဘူးဟန်ပန်အမှုရာ မရှိတာဘာလို့ခေါ်လဲပရမတ်လို့ခေါ်တယ်အဲ့ဒီပရမတ်ကိုသိကျင်လို့ရှိရင်အဲ့ဒီလိုရှုတတ်ဖို့လိုလားမလိုဘူးလားမတင်ပါပူနေတယ်ဆိုတာဟောနော်ပူတယ်ဆိုရင်တေဇောပေါ့တေဇောကိုတေဇောရုပ်ကို ကဒါရုပ်ကိုရှုတာပဲပူတဲ့သဘောနဲ့ရုပ်ကိုရှုတာပဲပူတဲ့သဘောရှုတယ်ဆိုတာရုပ်ကိုရှုတာပဲရုပ်လို့သိတာဒီပရမတ်ကိုသိတာရုပ်ဆိုတာဘယ်လိုလဲရုပ်ဆိုတာ ਨੇ ဘုန်းကြီးကရုပ်ဆိုတာဗမာစကားဖြစ်နေတယ်သူပါဠိရုပ်ပတိတိရူပံရုပ်ဆိုတာဖောက်ပြန်တဲ့သဘောရှိတယ်ဆိုတာသူကလည်းအပူနဲ့တွေ့ရင်တစ်မျိုးအအေးနဲ့တွေ့ရင်တစ်မျိုးသူအမြဲတမ်းဖောက်ပြန်နေရုပ်ဆိုတာ อืมသူကထုတ်ပြန်တဲ့သဘောကနေကိုပဲသူကပြောင်းလဲခြင်းမရှိလို့ရုပ်မှန်သမျှကိုဘာလို့ခေါ်တော့ပရမတ်လို့ခေါ်တယ်။တော့ရုပ်ကဗမာစကားဖြစ်နေတဲ့အခါကျတော့ရုပ်လို့ပြောလိုက်တာ ਨੇ ဒီလိုမျိုးအကောင်ထေကြီးတွေဟလာပညာရုပ်တွေကိုပဲစိတ်ထဲမှာအမြဲဆွဲနေတော့ရုပ်လို့ပြောလိုက်တာ ਨੇ ပရမတ်ရုပ်နဲ့ပညာရုပ်ကိုခွဲပြီးမြင်ဖို့အများကြီးချင်းသွားတာပေါ့ ပရမယုံနဲ့ပညာယုံဆိုတာအများကြီးလူတွေမခွဲတတ်ကြခွဲရခက်ခဲတယ်လို့ဖြစ်နေတယ်။ကမ္မထာအာယုံဖြစ်အောင်လုပ်ရမယ်လို့ပြောတဲ့အခါမှာဒီကမ္မထာအာယုံကလည်းပဲပညာကိုကမ္မထာအာယုံဖြစ်ထားတာရှိတယ်။ပရမတ်ကိုကမ္မထာအာယုံဖြစ်ယူတာရှိတယ်။ခုဘုန်းကြီးတို့ကဝိပဿနာအားထုတ်တာဖြစ်တဲ့အတွက် ကမ္မထံအာယုံကိုဘယ်အာယုံဖြစ်အောင်လုပ်လဲပရမတ်အာယုံဖြစ်အောင်လုပ်ဖို့လိုလားမလိုဘူးလားခုနပူတဲ့သဘောလေးကိုကြည့်မယ်ဆိုရင်အဲ့ဒီပူတဲ့သဘောလေးကကြမ်းပြင်ကလည်းမပါဘူးတင်မာလည်းမပါဘူးပူတဲ့သဘောလေးကိုကြည့်တဲ့အခါမှာအဲ့ဒီပူတဲ့သဘောလေးမှာမိမိအသိဉာဏ်ကပူနေကြောင်းသိလို့ရတယ်ပူတဲ့ဟာလေးကိုမျက်စိနဲ့မြင်မယ်ဆိုမြင်လို့ရတယ် လက်နဲ့ကင်ကြည့်လို့ရလားအလုံးလေးအဝိုင်းလေးလေးတောင်းလေးလို့ပြောလို့ရလားဘာမှပြောလို့မရဘူးဆိုတော့သိကြတယ်မဟုတ်လားဒါပေမဲ့တကယ်ရှိလားမရှိဘူးလားရှိနေတယ်အဲ့ဒီလိုမျက်စိလည်းမမြင်ရဘူးကင်လို့လည်းမရဘူးကောင်းခဲလည်းမပါပေမဲ့အသိဉာဏ်ကတကယ်ရှိကြောင်းသိနေတဲ့ဟာလေးကိုဘာလို့ခေါ်လဲပရမတ်လို့ခေါ်တယ်ဒါကြောင့်ပရမတ်တရားဆိုတာဘာနဲ့မှသိနိုင် အသိဉာဏ်နဲ့ဉာဏ်နဲ့မှသိနိုင်တာဒီတိုင်းရိုးရိုးစဉ်းစားတွေးခေါ်ယူနဲ့မသိနိုင်ဘူးအခုဘုန်းကြီးပြောပြလိုက်တာတွေကယောဂီတွေလက်တွေ့လောလောဆယ်ဒါသိနေတဲ့ဟာတွေပေါ့နော်။အော်စိတ်ကလည်းသိတဲ့သဘောရှိတယ်။အာယုန်တွေကိုသိတဲ့သဘောရှိတယ်သူက။အာယုန်တွေသိတဲ့သဘောရှိတဲ့အတွက်ဘယ်အာယုန်မဆိုသူကသိသိနေတဲ့သဘောကနေပြောင်းလဲခြင်းပေါက်ပြန်ခြင်းမရှိတဲ့အတွက် စိတ်ကအာယုံကိုတိတဲ့သဘောကနေမှဖောက်ပြန်လို့သူ့ကိုလည်းပါလို့ခေါ်တယ်ပရမတ်လို့ခေါ်တာပဲဘယ်အရာမဆိုသူတိတယ်ဒါဟာသူ့ရဲ့ပရမတ်လက္ခဏာတစ်ခုပဲဒီတိုင်းပဲစေတသိက်တွေမှာလည်းဒီတိုင်းပဲနိဗ္ဗာန်ကတော့ထားပေါ့ဒါဆိုရင်ယုတ်စိတ်စေတသိက်ယုတ်နိဗ္ဗာန်ပရမတ်တရားပဲတစ်ခုရှိတယ်လေးခုထဲမှာ စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့ကတော့သင်္ခတနေပေထဲမှာရှိနေတဲ့အတွက်သင်္ခတပရမတ်လို့ခေါ်တယ်။နိဗ္ဗာန်ကတော့အသင်္ခတဖြစ်တယ်။သင်္ခတနေပေကနေလွတ်ထွက်သွားပြီဖြစ်တဲ့အတွက်နိဗ္ဗာန်ကိုတော့ဘာလို့ခေါ်တော့အသင်္ခတပရမတ်လို့ခေါ်တယ်။နော်ပရမတ်က၄ခုရှိတယ်။ဘုန်းကြီးတို့ ਨੇ အရင်ဒီကြောင်းဝင်ပြီးတော့တကယ်အသုံးပြုရမှာက သင်္ခတပရမတ်လို့ခေါ်တယ်စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့အမှန်တော့ဒီစိတ်နဲ့စေတသိက်ကိုနံတရားလို့ခေါ်လိုက်တယ်ရုပ်ကိုရုပ်တရားလို့ခေါ်လိုက်တဲ့အတွက်တရားအထုတ်တဲ့ခါကျတော့ရုပ်နံလို့ဒီလိုသုံးကြတယ်နော်စိတ်စေတသိက်အပေါင်းကိုဘာလို့ခေါ်တော့နာလို့ခေါ်တာသိပြီလားဒါဆိုရင်ယုံနံယုံနံပြောနေတယ်ဆိုတာနံတရားဆိုတာစိတ်တစ်ခုတည်းကိုပြောတာမဟုတ်ဘူးဘာလဲပါလဲ စေတသိက်လည်းပါတယ်စေတသိက်ဆိုတာကတပည့်တော်တို့နားမလည်ဘူးဗျာဆိုစေတသိက်ဆိုတာစိတ်ကိုခြေလေတတ်တဲ့တရားစိတ်ကိုကင်တွယ်တတ်တယ်စိတ်ကိုခြေလေတတ်တာစေတသိက်လို့ခေါ်တယ်နော်ဒေါသဆိုရင်စိတ်ကိုသူကခြေလေလိုက်တာပဲစိတ်ကပင်ကိုကဖြူစင်တဲ့သဘောရှိတယ်ဒေါသခြေလေလိုက်တယ်အယောင်ဆိုးတတ်တာတွေကို စိတ်ကိုအယောင်ဆိုးတတ်တဲ့တရားတွေဘာလို့ခေါ်လဲစေတသိက်လို့ခေါ်တယ်ကုသိုလ်အယောင်ဆိုးခြင်းလည်းဆိုးမှာပေါ့အကုသိုလ်အယောင်တွေဆိုးခြင်းလည်းဆိုးမှာပေါ့အကုသိုလ်ကလည်းစေတသိက်ဖြစ်တယ်လို့ကုသိုလ်စေတသိက်တွေလည်းရှိတတိဆိုတာကုသိုလ်စေတသိက်လေဟုတ်တယ်မလားတတ္တာဆိုတာလည်းကုသိုလ်စေတသိက်တွေနော်ဝိရိယဆိုတာလည်းကုသိုလ်စေတသိက်လို့ပြောလို့ရတယ်အဲ့တော့စေတသိက်တွေကအများကြီးရှိတ အလောဘဆိုရင်လောဘရဲ့စန့်ကျင်ဘက်ဖြစ်တဲ့အလောဘဆိုရင်ဘာစေတသိက်လဲကုသိုလ်စေတသိက်စေတသိက်မှာလည်းကုသိုလ်တွေကအများကြီးပါတယ်လောဘဆိုရင်တော့အကုသိုလ်စေတသိက်ပေါ့အိတ်တမစ္စရိယဆိုရင် အကုသိုလ်စေတသိက်ပေါ့တဏှာဆိုရင်လည်းအကုသိုလ်စေတသိက်ပေါ့နော်အများကြီးပဲအကုသိုလ်စေတသိက်စေတသိက်မာနဆိုရင်လည်းပါတယ်အကုသိုလ်စေတသိက်ဒိဋ္ဌိဆိုရင်လည်းပါတယ် အခုစေတသိက်တွေဆိုစေတသိက်တွေကိုဘာလဲဖေဟာစေတသိက်ဆိုတာဘာလဲဆိုစိတ်ကိုခြေလျင်နေတဲ့အယောင်ဆိုးနေတဲ့တဘာဝတရားတွေကိုဘာလို့ခေါ်လဲစေတသိက်လို့ခေါ်တယ်အဲ့စေတသိက်ကလည်းဘယ်လိုနဲ့တွဲပြီးတော့နေလဲစိတ်နဲ့တွဲပြီးတော့နေတယ်ဒါကြောင့်စိတ်နဲ့စေတသိက်ကိုလည်းခွဲတတ်ရမယ် နော်စိတ်နဲ့အာယုန်နဲ့လည်းခွဲတတ်ရမယ်အာယုန်နဲ့ပညာကိုလည်းသဘောပေါက်ရမယ်စိတ်နဲ့ပညာကိုလည်းသဘောပေါက်ရမယ်စိတ်နဲ့ပရမတ်ကိုလည်းသဘောပေါက်ရမယ်အာယုန်ပရမတ်ဖြစ်နေတာကိုလည်းသဘောပေါက်ဖို့လိုလားမလို့လားအကုန်လုံးခွဲခြားစိတ်ဖြာပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်ချက်ကိုရှာဖွေတတ်ဖို့လိုတာ ဘလို့အလုပ်လုပ်နေတယ်လေဒီအခုကဒီအခုပြောပြတဲ့အထီးဟာသဘာဝတရားတွေချိတ်ဆက်မှုရှိတယ်တစ်ခုတစ်ခုနဲ့တစ်ခုအာချိတ်ဆက်နေတယ်တိကျရက်တည်နေကြတာမဟုတ်ဘူးဒီအလုပ်လုပ်တဲ့အခါမှာဒီသဘာဝတရားတွေစုပေါင်းပြီးတော့အလုပ်လုပ်နေတယ်အဲ့ဒီမှာပုဂ္ဂိုလ်တ attva လောက်တာမပါဘူးဆိုတဲ့အသိဉာဏ်ရအောင်ပြောပြနေတာနော် အဲ့တော့အဲ့ဒီအာယုံနဲ့အာလုံးဆက်သွယ်ချက်ကလေးကိုဒီနေ့ကြောက်တင်လို့မှနည်းနည်းပြောပြမယ်စိတ်ဝင်စားဖို့သိကောင်းနေပါလေ မအာယုဘုန်းကြီးတို့ဒီအာယုလေးကိုလေ့လာနေတာဆိုတော့အာယုရှိရတာပဲစိတ်ဒီဘယ်လိုကြောင့်ဖြစ်တယ်အာယုကြောင့်ဖြစ်တယ်စိတ်ကဘယ်ကြောင့်ဖြစ်လဲဒီအာယုကြောင့်စိတ်ဖြစ်တယ်ဘုန်းကြီးတို့ဟေတုပစ္စယောပြီးပါလားလေအရမဏပစ္စယောအရမဏပစ္စယောဆိုတာက အာပြည့်စည်တဲ့ဒေသရွတ်ဆိုအာပူဇော်နေတဲ့လူတွေဆိုရင်ပြည်ပဲစိတ်ဖြစ်ပုံကိုဟောတာအာရမဏပြည့်စည်ရောကစိတ်ဖြစ်ပုံကိုဟောတာအာယုန်ကြီးကြောင့်စိတ်တွေဖြစ်နေတယ်အာယုန်ကြီးကြောင့်စိတ်တွေဖြစ်နေတယ်ရူပယတနံစကုဝိညာဏဓာတုရာတိဟုတ်တယ်ပါရူပယရတနံစကုဝိညာဏဓာတုရာစကုဝိညာဉ်စိတ်ကဒီစိတ်ကဘုရုအမိပြုဖြစ်တယ် ရူပယတနံဆိုတဲ့ရူပယုံကိုအမိပြုပြီးတော့စိတ်ပြီးဖြစ်နေပါလေတဏ္ဍံပြုရကနိစ္စဓမ္မနံအဲ့ဒါကဘာပြောလဲဆိုတော့အင်အားစုပါနေတယ်စိတ်နဲ့တကွဖြစ်ပေါ်ဖြစ်တဲ့ရှင်ပေါ်ရှင်ဖက်တွေအာလုံးကအာယုံကိုအမိပြုပြီးတော့ဖြစ်နေတယ်လို့ပြောတယ်ရှင်ဘက် ဒီအားလို့ဆိုတော့စိတ်တစ်ခုလည်းမဖြစ်ဘူးတခြားရှင်ဘက်စိတ်စီတဲ့တိတ်တွေကလည်းဖြစ်သေးတယ်လို့ဒီလိုဆိုတယ်နော်ဆိုတော့တစ်ခုလည်းဖြစ်တာမဟုတ်အင်အားစုကြီးတစ်ခုလုံးဖြစ်နေတာဆိုတော့သူကပဋ္ဌာန်းဆိုတာကအကြောင်းတရားတွေကိုထုတ်ပြတာဖြစ်တဲ့အတွက်ဒီစိတ်ဖြစ်ပုံကအာရမဏဖြစ်စရာကိုသိချလေ့လာရင်စိတ်ဖြစ်ပုံကိုနားလည်မယ်အဲဒါကပဋ္ဌာန်းရောက်တော့နော်အဲတော့ အာယုံကိုကြည့်တဲ့အခါမှာဟာလာစိတ်ကြောင့်စိတ်နဲ့အာယုံနဲ့ပါလို့ပဲခွဲပြီးတော့သိဖို့လိုလားမလိုလားမဖောင်းနေလို့ရှိတယ်ဝင်လေလို့ရှိတယ်ဆိုတဲ့အခါမှာဝင်လေနဲ့ဝင်လေကိုသိတဲ့စိတ်နဲ့ကိုကတခုတည်းလို့ထင်နေတာဟုတ်ဟုတ်တယ်ပါလားတခုတည်းလို့ထင်နေတာမဟုတ်ဘူးသူကဝင်လေကိုရှုတဲ့အခါမှာနှစ်ခုဖြစ်နေတယ်ဟုတ်တယ်မလားအဲ့ဒါမှဘာနဲ့ပါပါ အာယုနဲ့စိတ်ရင်တစ်ခုဖြစ်နေတယ်အဲ့ဒီဝင်လေကပညာဖြစ်သွားရင်သူကပညာအာယုဖြစ်ရောက်မယ်အဲ့ဒီဝင်လေကိုပရမတ်ရှုနိုင်ရင်ပရမတ်ဖြစ်မယ်ဆိုအာယုကနှမျိုးကွေသွားတယ်ပညာအာယုနဲ့ပရမတ်အာယုနဲ့ဒီလိုမျိုးဖြစ်သွားတယ်သူကဟုတ်တယ်မလား ဆိုတော့ဘုန်းကြီးကပညာမှန်လည်းမသိဘူးပရမတ်မှန်လည်းမသိတဲ့အတွက်တဘဝလုံးမှလည်းနေရတယ်ဆိုတော့ကိလေသာအာယုန်နဲ့နေရတယ်။ဘာနဲ့နေရလဲကိလေသာ။ဟောအာယုန်ပညာကိလေသာ။ဟုတ်တယ်မလား။အာယုန်ပညာကိလေသာ။ဆိုတော့ဘယ်အာယုန်ပဲဖြစ်ဖြစ်ကိလေသာဖြစ်တယ်ဆိုတာဘယ်လိုကြောင့်ဖြစ်တာ ပညာကြောင့်ဖြစ်တာဘောပေါက်တယ်နော်ဘယ်အာယုံပဲဖြစ်ဖြစ်ကိလေသာဖြစ်တယ်ဆိုတာဘယ်လိုကြောင့်လဲပညာကြောင့်ပညာဆိုတာပုဂ္ဂိုလ်တ attva လူလူထင်တဲ့ပုဂ္ဂိုလ်လူထင်တဲ့တ attva လူထင်ရာကနေပြီးတော့ချစ်ချင်းမုန်းခြင်းအစရှိတဲ့ကိလေသာပေါင်းစုံဖြစ်လာတာဒီအာယုံကြောင့်ကိလေသာဖြစ်တယ်အာယုံကြောင့်မှဖြစ်တယ် ကိလေသာရဲ့အာယုံကြောင့်ဖြစ်တာအာယုံအပေါ်မှာစိတ်ကဘာကြောင့်အာယုံကတော့သူနေတာဘယ်သူမှသူ့ကိုဘာမှလုပ်လို့မရသူကသူပြဇနာပြမယ်သူကသူဖြစ်စင်တာတွေဖြစ်နေမယ်အာယုံကိုဘုန်းကြီးတော့ပြောင်းလဲလို့မရဘူးဘာမှလုပ်လို့မရဘူးဘာကိုပြောင်းရမှာလဲစိတ်ကိုဒီဟာကိုအဆင့်မြင့်ပြရမယ် စိတ်ဖက်ကအသိဉာဏ်ဖြစ်အောင်ဆင့်မြင့်ပေးရမယ်ဘာဖြစ်အောင်လဲအသိဉာဏ်ဖြစ်အောင်ဆင့်မြင့်ပေးလိုက်လို့ရှိရင်ဒီအသိဉာဏ်ကအာယုံကိုယူတဲ့အခါမှာသဘောမှန်သိသွားတယ်အာယုံကသဘောမမှန်တာပြပြလေဆိုတာဒီကြည့်တဲ့ဘက်ကအင်အားမရှိဘူးဆိုရင်အာယုံရဲ့သဘောအမှန်တိုင်းကိုမမြင်ဘူးပေါ့နော်အာယုံလိမ်ထားသမျှ လိန်နာတွေပဲမြင်မယ်လိန်နာတွေပဲမြင်မယ်ဒါကြောင့်ဘုဒီဘက်ကအားကောင်းရင်ဒီဟာလိန်လို့ရတာအာယုကလိန်လို့မရတော့လေသူကဘာမြင်မလဲသဘောအမှန်ကိုမြင်တယ်အဲ့တော့ဘုန်းကြီးတို့ကစိတ်ဖက်မှာအင်အားကောင်းဖို့စိတ်နဲ့ဗာနဲ့တွဲပြရတော့တတိတွဲမယ်ဝိရိယတွဲမယ်ဒါအခြေခံပေါ့နော်ဒီ ဒီတတိစိတ်ရဲ့တတိယဝိရိယရဲ့တွဲလိုက်လို့ရှိရင်ဒါရှင်းဘက်လို့ခေါ်တယ်။အဲ့ဒါဆိုရင်ဒီစိတ်ကိုဘာလို့လိုက်တာလဲတူတယ်။အစင်းမြင်ပြီးလိုက်တာလဲတူတယ်။အစင်းမြင်ပြီးတယ်ဆိုတာအတိညာဖြစ်ပေါ်လာအောင်ပြောလုပ်တာပဲ။တဏှိအားဖြင့်ညာဖြစ်အောင်လုပ်တာ။စိတ်မှာညာဖြစ်အောင်တိုးမြင့်လိုက်တာ။ညာကိုမောအမောဟလို့ ဘယ်လိုခေါ်လဲအမောဟဒီပါတယ်လို့စေတသိက်အမောဟပါလို့စေတသိက်ဆိုတော့စိတ်မှာဖြစ်တာဉာဏ်ကအာယုံမှာတော့ဖြစ်တာပေါ့တတိကလည်းစိတ်မှာဖြစ်တာအာယုံမှာဖြစ်တာမဟုတ်ဘူးဘောပေါက်တတိကလည်းပဲဘယ်မှာပဲဖြစ်လဲစိတ်မှာပဲဖြစ်တယ်ဒီအမောဟဆိုတဲ့ဉာဏ်ကလည်းဘယ်မှာဖြစ်ရမှာ စိတ်ထဲမှာပဲဖြစ်ရမယ်ဆိုအာယုံကဘာမှလုပ်လို့မရဘူးအာယုံကဘုန်းကြီးကအကုကရိယာဥပေးတာနော်ဥယုံပဲသူကအဓိကမဟုတ်ဘူးဘယ်သူကအဓိကစိတ်စိတ်ကအဓိကတရားကိုပဲရှုရှုတဲ့ဘက်ကနော်မှတ်တဲ့ဘက်ကဒါကအာယုဘက်က ရှုမှတ်တယ်ဘာမှတ်လဲအာယုံကိုမှတ်တယ်အဲအာယုံဒီကိလေသာအာယုံဖြစ်နေရင်ပြည့်ညက်ဖြစ်နေလို့ပရမအာယုံဖြစ်သွားတဲ့အခါကျမှဒီကိလေသာကိုတဖြည်းဖြည်းအားနည်းအောင်လုပ်နိုင်တဲ့ဝိပဿနာဖြစ်လာတယ်ပရမအာယုံဖြစ်မှာပါဖြစ်မယ်ဝိပဿနာဖြစ်မယ်ဒီအာယုံဒီပါဖြစ်သွားမယ်ပရမတ်ဖြစ်သွားရင်ပါဖြစ်တယ်ဝိပဿနာဖြစ်မယ် အာယုကတာမန်အနေထားဆိုဒီတိုင်းပဲသွားတာဒါလိုက်အာယုပညာကိလေသာအာယုပညာကိလေသာဘုန်းကြီးကအာယုမှလည်းမသိဘူးပညာမှလည်းမသိဘူးကိလေသာဖြစ်နေမှန်းလို့မသိဘူးဟုတ်တယ်မဟုတ်လားကိုယ့်ကိုယ်ကမှမသိဘူးလေနေတိုင်းလောဘဖြစ်နေတယ်ဆိုမှလောဘဖြစ်နေစိတ်ဆိုးလိုက်တာစိတ်ဆိုးတယ်ဆိုကြရစေအာယုပညာကိလေသာအဲ့ဒီမှာငါစိတ်ဆိုးလို့မရဘူးစေအာယု ပညာကိလေသာဒီကိလေသာကိုနာမည်နဲ့အများကြီးရှိတာကိုကိလေသာဒေါသတွေဒေါသတွေပြောကြည့်တယ်ဒေါသဖြစ်တယ်စိတ်ဆိုးတယ်ဆိုရင်စေအာယုပညာဒေါသကိလေသာဒီထဲမှာလည်းပါတာပုဂ္ဂိုလ်ပါတာတတ္တဝါပါတာတဘာဝတရားပဲဟုတ်တယ်မလားဒါကိုတိလိုက်ပြီဆိုရင်ဒါဟုတ် စာအနေနဲ့လေ့လာတယ်ဆရာဘုန်းကြီးသင်ပြတဲ့အတွက်ဒီသဘောတရားတွေဒါနေ့စဉ်ဒီလိုဖြစ်နေတာလူလျောက်ဖြစ်နေတာဒေါသနေရာမှာကိလေသာပေါင်းစုံအစာထိုးပေါ့လောဘလိုမာနလိုဣတာလိုမစ္စရိယအစာထိုးဒီကိလေသာအဲအဲ့ဒီလိုဆိုးဝါးတဲ့အကုသိုလ်ကိလေသာတွေဖြစ်တယ်လို့သူကဘာတွေလဲဖြစ်သေးလဲကုသိုလ်လည်းဖြစ်သေးတယ် ဗာလည်းဖြစ်သေးတယ်။ယူမေတမ်းနဲ့စရှိတဲ့ကုသိုလ်ဖြစ်လာမှာဖြစ်ပါလား။ဖြစ်ပါ။ဆိုတော့ကုသိုလ်လည်းဖြစ်နိုင်တယ်လို့ဗာလည်းဖြစ်နိုင်။အကုသိုလ်လည်းဖြစ်နိုင်တယ်။ဒါပေမဲ့ဒီကုသိုလ်ကတော့ကံကိုကုစားပြုတဲ့ကုသိုလ်တွေပဲဖြစ်တယ်။ဝိပဿနာကုသိုလ်တော့မဖြစ်ဘူး။နောက်တစ်ခုကကုသိုလ်ဖြစ်ခြင်းနဲ့ဆိုရင်ဒီပညာမှာသူတွဲပြရမယ် စိတ်မှာတတိရှိတယ်ဒီတတိပဲတွေ့ရဒီတတိကပညာအာယုံဖြစ်တော်လည်းပဲတတိပါနေလို့ရှိရင်ဒီပညာအာယုံကဘယ်ဘက်ကိုသွားလဲကိလေသာနဲ့တော့ကုသိုလ်ဘက်ကိုသွားတယ်ဆိုစိတ်တတိအာယုံပညာကုသိုလ်ရပါလားကုသိုလ်လုပ်တယ်ဆိုတာငါလုပ်နေတာမဟုတ်ဘူးပုဂ္ဂိုလ်က တဘာဝတရားကိုလေ့လာတဲ့အခါကျတော့စိတ်တတိအာယုပညာကုသိုလ်ဘာဖြစ်လို့ကုသိုလ်ဖြစ်သွားတယ်လဲဆိုရင်တတိပညာပုံမှာဗာတင်ပေးလိုက်တယ်တတိကိုတင်ပေးလိုက်တယ်ပညာအာယုပုံမှာဒီတတိကိုတင်ပေးလိုက်နိုင်တဲ့အခါကျတော့ဒီပညာဒီဘာဖြစ်သွားလဲကုသိုလ်ကုသိုလ်ဖြစ်သွားတယ် ဒါကြောင့်မို့ဒီပညာကုသိုလ်ဖြစ်သွားတာကမေတ္တာဘဝနာပညာကုသိုလ်ပညာကလာတဲ့ကုသိုလ်မရဏနုဘုဒ္ဓနုတ္တိဘဝနာဒါပညာကလာတဲ့ဘဝနာလေအတုပဘဝနာပညာကလာတဲ့ဘဝနာလေနော်မရဏနုတ္တိဘဝနာဘယ်ရလာတဲ့ဘဝနာပညာကလာတဲ့ဘဝနာလေပညာမှာဘယ် ဘဝနာဖြစ်အောင်ပွားလို့ရတယ်ကမ္မထအာယုဖြစ်အောင်လုပ်လို့ရတာမရဘူးရရတယ်သူကတတိပါလိုက်တာနဲ့ပညာအာယုကလည်းကမ္မထအာယုဖြစ်သွားတာတို့သို့တော့ပညာကိုအာယုပြုတော့ကမ္မထအာယုဖြစ်တဲ့အတွက်ကတိုင်းရုပ်တွေကိုရှုလို့ရတယ်ရှုလို့ရတဲ့အတွက်ဒီပညာသည် ဘာကိုဒီကုသိုလ်ထဲမှာအမြင့်ဆုံးဘာကိုထုတ်လုပ်ပေးတယ်လဲဆိုတော့တမာတိကိုထုတ်လုပ်ပေးတယ်အဲ့တမာတိကိုအမြင့်ဆုံးထပ်ပြောပါဆိုရင်ဇန်တမာတိကိုဇန်တမာတိအဆင့်ဒီအမြင့်ဆုံးထုတ်လုပ်ပေးနိုင်တယ်ပညာကလေပညာကုသိုလ်ကပညာရှိတယ်ဆိုရင်ဝိပဿနာနယ်ပင်မှာလားပညာကိုဘုန်းကြီးတို့ကနန္ဒော အာယုမပြုတ်ဘဲနဲ့ပရမတ်ကိုအာယုပြုတ်ပြီးသွားရမယ်။သို့တော်ဒီပညာကနတ်ပြည်ရောက်တာလေပညာချံရောက်တာလေ။နော်။ပြီးတော့မှလူပြည်မှာလူကောင်းနဲ့ကောင်းဘဝကောင်းတွေရတာလေပညာကထုတ်လုပ်ပြလိုက်လို့ရောက်တာ။နော်။ဟိုကိုကြီးဆုံးကမဲ့သင်္ကန်းလူငယ်ငါတို့ကုသူရခြင်းနဲ့ငါငါငါတွေနဲ့တက်ပြီးတော့လုပ်တဲ့အရာမှန်သမျှဒီလူကောင်းနဲ့ကောင်းဘဝကောင်း သုံးနာလို့လူကောင်းလက်ကောင်းဘဝကောင်းကိုသုံးပြီးနေလို့ဒီတစ်ခေါက်ကပြောသလိုပဲလူကောင်းလက်ကောင်းဘဝကောင်းလေးပါလေရမှာလားသုံးနာပြီးပြရမှာလေဟုတ်ကဲ့ပါလားစကလုံးကတော့ပြိလာတယ်လေလူကောင်းလက်ကောင်းဘဝကောင်းဆိုတော့စကလုံးလာတယ်ဒါပေမဲ့အဲ့ဒါတွေကပါပဲရမယ်သုံးနာပြီးပြရအဲ့တော့ဒီပညာကပညာအာယုံကိုတတိနဲ့အလုံးလုံးနိုင်လွတ်ခိုင်းလိုက်တဲ့အခါကျတော့ သူကအမြင့်ဆုံးတခြားကုသိုလ်တွေလည်းအများကြီးဖြစ်တယ်ဖြစ်ပြီးမယ်အမြင့်ဆုံးကမာရစံသမာဓိအဆင့်ကိုအမြင့်ဆုံးရမှာဒါပဲเนาะဝိပဿနာကြတော့ဒီတတိကပဲဒီအာယုကိုပရမတ်အာယုအဖြစ်ပရမတ်အာယုအပေါ်မှာတတိတင်လိုက်နိုင်နေဆိုရင်ဝိပဿနာတည်ဘယ်ထိသွားနိုင်ပါ့မလဲနိဗ္ဗာန်အထိသွားနိုင်တယ် ဒီလိုသိဖို့လိုတာမလို့တကူရဲ့လွတ်တဲ့အလုပ်တွေကိုသိဖို့လိုတယ်အဲ့တော့ကြည့်လို့ရပြီဒီအာရုံကိုဘုန်းကြီးကဘာမှကန့်စရာတွေ့စရာမလိုဘူးသုံးညုံနဲ့သုံးနဲ့ဆွဲဖို့လိုလားဆွဲဖို့လိုလားမလိုဘူးနော်အာယုံနဲ့စိတ်ကိုခွဲပြီးတော့အာယုံကိုတိမကန့်ညစ်လွတ်ဤတန်ရာအာယုံကိုတိယုံတိရမှာ ကတ်ကြီးတွေ့တာဘူးမလို့ရူပါယုံအစင်းမြင်လိုက်တယ်ဘုန်းကြီးကကတ်ကြီးပါတယ်တွေ့တာပါတယ်ချစ်သွားတယ်နှစ်သက်သွားတယ်ဟုတ်လားကိုအာပုကလေးလေးလေးပြုတယ်အဆိုတော်လေးပို့ပေါ်နေတာနာမည်အနောနီမတ်အေးအဲ့ဒီကလေးလေးပေါ်နေတာဆိုရင်ကဲလူတွေသိကြိုက်ကြတယ်လေဟုတ်တယ်ပါလားအဲ့တော့ anonymous မှာပေါ်နေတဲ့ခံကြတဲ့လူတွေကအဲ့ဒါအတန်အားရ အဲ့ဒီအတန်အာယုံကလူတွေကသဘောကျတယ်ကြိုက်တယ်မြင့်သက်တယ်ဆိုရင် तू ကအာယုံရဲ့သဘောအမှန်မသိဘူး။ဘာဖြစ်နေလဲ။ကိလေသာတွေပဲဖြစ်လာမှဖြစ်ဘူးလား။ကိလေသာပဲဖြစ်နေတာပဲလေ။ဒါတမန်အခြေအနေမှာအဲ့ဒီလိုပဲဖြစ်နေတယ်။ဖြစ်နေတဲ့အခါကျတော့ဘုန်းကြီးတို့အဲ့ဒါတွေဘာမှလုပ်လို့မရဘူး။ဘာမှမကြိုက်ကြပဲနဲ့အဲ့ဒီအာယုံတွေကို ဘုန်းကြီးတို့ဒီမှာကြည်လိုက်မယ်ဘာမှမလုပ်ဘူးဒီဘက်ကပဲစိတ်မှာအင်အားပြည့်သွားတာနဲ့သူကအတန်ဆို anonymous ကပြောက်သွားအတန်လေးကြာဒီအတန်ကအတန်နဲ့ရက်သွားပြီးတော့ပရမအာရဖြစ်အတန်ကိုဟိုကသိဉာဏ်နဲ့လက်ခံလာနိုင်တယ်ဆို anonymous ဆိုပြောက်သွားတယ်နော်တချင်းတန်ဆိုတာလေတချင်းဆိုတာလေပြောက်သွားတယ်ဒါလေးပဲကြာအတန်ပဲကြာ အတန်နဲ့ကြံတဲ့အတွက်ဘာသာရည်လို့တော့မသိတော့ဘူးဒါကိုအသိဉာဏ်ကအစင့်မြင့်မေးလိုက်တယ်ဆိုတော့ဒီအတန်မှလည်းပဲဖြစ်ပြပြီးရှိပါတယ်ဖြတ်နေဖြတ်နေပြတ်သွားကြားနေပြတ်တယ်ကြားနေပြတ်တယ်ကြားနေပြတ်တယ်ဆိုရင်နောက်ဆုံးဝိပဿနာဉာဏ်အစင့်ကိုဒီအတန်ကနေပြီးတော့ပရမဉာဏ်အစင့်ကိုဒီလိုသွားပါဒီလိုသွားနိုင်တယ်ဒီလိုမြင်နိုင်တယ်အသိဉာဏ်အဲ့ဒီတိုးတက်ပြီးတော့လက်ခံနိုင်တယ်ဆိုတော့ဒီမှာရှိမဲ့စိတ်ရဲ့သဘာဝ စိတ်ကိုတိုးတက်အောင်လုပ်မယ်ဘယ်လိုနဲ့တိုးတက်အောင်လုပ်လဲတတိဝရိယသမာဓိပညာနဲ့တိုးတက်အောင်လုပ်လိုက်လို့ရှိရင်မံဘလူကဲ့သို့ဖြစ်သွားမယ်မံဘလူနဲ့မိုက်စကိုစကိုပ်တာတိတိလေးတွေမြင်ရတာလေဟုတ်တယ်နော်မိုက်စကိုစကိုပ်ကဟိုမျက်စိနဲ့မမြင်ရတော့ပါလေလေဟိုလေးပါလေသူကြည့်လို့ရှိရင်ဆရာဝန်ကြီးကြည့်လို့ရှိရင်အဲ့ဒါတွေမြင်ရမှာ အဲ့မြင်ရတယ်ဆိုတဲ့အခါကျတော့မဘလူအားကောင်းရင်ဒီသွေးဆက်ကလေးတစ်ဆက်ထဲမှာဘာတွေပါတယ်ပလက်ကလေးတစ်ဆက်ထဲမှာဘာတွေပါလဲလိန်လို့မရဘူးလိန်လို့မရဘာအားကောင်းလို့လဲမဘလူအားကောင်းတော့အမှန်အတိုင်းသိလာသိလာဟိုအသေးစီပိုးလာအဲဘီလံဘလောက်ရှိနေတာသူသိတယ်နော်အိုးဘီလံဘလောက်ရှိနေတာသူသိတယ်မလား အဲ့လောက်တော့ပြီတယ်လေဘာအားကောင်းလို့လဲမန်ဘလူအားကောင်းတယ်စိတ်ကလည်းမန်ဘလူကဲ့သို့အားကောင်းအောင်လုပ်ရင်ဒီအာယုတုပဲလေလို့ရတယ်ဟုတ်တယ်မလားတာမန်ကြည့်တွေးဆက်ကလေးတစ်ဆက်ပဲတာမန်ကြည့်ရတော့တလက်ကလေးတစ်ဆက်ပဲဒါပဲမြင်ရတယ်လေအော်မက်စကိုစကုပ်နဲ့ကြည့်တဲ့အခါအကုန်လုံးသိရတယ်ဒီအာယုကလည်းတော့ဒီတိုင်းနေရတယ်တော့သဘောအမှန်ရှိတယ်လိန်နာတာရှိတယ် လိန်နေဆိုတာသူကလိန်နံဟိုကိုကမမြင်နိုင်လို့မျက်စိမဟုတ်ဘူးအမြင်မှားဒီဘက်ကမျက်စိအားကောင်းလာပြီမဘလူတွေထည့်လိုက်မျက်စိအားကောင်းလာရင်ဒီဟာလိန်လို့ရပြီလားမရဘူးသူကအဝေးမှာတစ်ပင်ကြီးတလို့တစ်ပင်ကိုကြည့်လိုက်မယ်ဆိုအဝေးကိုကြည့်လိုက်အစိမ်းကအလုံးကြီးအဲ့ဒီလိုတွေ့ပါတမန်တော်ရင်ဟိုပြည့်စိတ်ကံတွေအများကြီးသွားနေတယ် ဒါပေမဲ့အသက်ကြီးတဲ့လူကကြီးလိုက်တော့ပုံမှန်ကျိုးတစ်ချောင်းသူကမဲမဲကျိုးတစ်ချောင်းကျိုးမဲရောင်ကျိုးကြီးတစ်ချောင်းသူတလူမြင်တယ်သူပြည့်စိတ်ကိုမမြင်ဘူး။ဟောငယ်တဲ့မျက်စိအားကောင်းတဲ့ကလေးတွေကမဟုတ်ဘူးအဖိုးအဲ့ဒါကျိုးမဟုတ်ဘူး။ပြည့်စိတ်ကြီးတန်းပြီးတော့သွားနေတာ။သူကမြင်တယ်။ဟုတ်တယ်မလား။တိတ်ပြီးတော့အားကောင်းတဲ့ကလေးဆိုရင်အဲ့ဒီပြည့်စိတ်ကြီးတွေကဘယ်ဘက်ကိုသွားနေတာ။ဘယ်လိုသွားနေတာသူ ကုန်လုံးပြောလို့ရတယ်ကြီးတဲ့လူပေါ်မှာမူတည်ပြီးတော့ပြောင်းလဲသွားတာဒီဟာလေအာယုဏသဘောမှန်ကိုမမြင်ဘူးဆိုတာမကြည့်တတ်လို့မမြင်တာပညာအာယုဖြစ်နေတာကလည်းဒီဘက်ကကြည့်တဲ့လူဘက်ကလုံလို့အာယုဏမှာဖြစ်တယ်ပညာအာယုဖြစ်နေတာပရမတ်အာယုဖြစ်တယ်လေကြည့်ပဲကြည့်တဲ့ဘက်ကလူကအာကောင်းသွားလို့ဒီအာယုကလည်းမဖြစ်နေတယ်ပရမတ်အာယုဖြစ်ကိုမြင်ရတာကြည့်တဲ့လူနဲ့ပဲဆိုင် ဒီအာယုနဲ့မဆိုင်ဘူးဒါတော့ဘယ်လိုအားဖြစ်ရမလဲရှုမှတ်တဲ့ဘက်ကိုအားဖြစ်ရမယ်လို့ပဲပြောပြောစိတ်ဖက်ကို ရှုမှတ်တဲ့စိတ်ဖက်ကိုအားပြည့်အောင်ဖြည့်အရှုမှတ်တဲ့စိတ်ဘက်ကိုအားပြည့်အောင်ဖြည့်ဆိုရင်ဘယ်လိုဖြည့်ရမလဲဘုရားဆိုမပြတ်မလတ်ရှုမှတ်ရမယ်ပြတ်တမ်းပြတ်တမ်းဖြစ်လို့မရဘူးဟုတ်တယ်သူကတရားအားထုတ်တယ်ဆိုတာ တည်ဝင်းကိုဆွဲတယ်လို့ပဲနော်ဒီမှာငုတ်ကလေးတစ်ခုရှိမယ်ဒီမှာငုတ်ကလေးတစ်ခုရှိမယ်ဒီကငုတ်ကလေးတည်ဝင်းလေးတို့ဆွဲတယ်ပန်းတိုင်မရမချင်းဒီဆွဲပြီးဒီချိတ်လိုက်ပါလွတ်လိုက်တယ်နဲ့ဟိုအနောက်ကိုပြန်ရောက်သွားဘူးလားနော်တည်ဝင်းလေးကိုဒီလိုဆွဲရတယ်လက်ပြလွတ်လိုက်တယ်နဲ့ဒီနေရာပဲပြန်ရောက်ခဲ့ဆိုတော့တရားအားထုတ်ခဲ့လို့ဒီမှာတဏှာကြီးထိုင်နေပြင်လွတ်ထားလိုက်တယ်ရေလည်းလွတ်လွတ်လပ်လပ်ချိုးရဲပါမှန်မှလည်းမပါဘူးမပြတ်မလတ်မရှိမှဘူး ဂရုမစိုက်ဘူးဆိုတော့ဘယ်ပြန်ရောက်ပါလဲမူရင်းနေရာလည်းပြန်ပြန်ရတယ်000 0ကနေမှမတက်ဘူးစကားတွေပြောလိုက်တယ်တတိုင်းခံပြီးစကားပြောလိုက်ဘယ်ရောက်ပါ0ပဲရောက်သွားတာဟိုကတိုးတက်လာတယ်တက်လာတယ်တရားအထိတက်လိုက်တယ်စကားပြောလိုက်တယ်ဆို0ပြန်သွားသူကတရားသဘောအဲ့လိုပဲဆက်တိုက်မကြိုးစားဘူးဆိုရင်အဲ့ဒီလို0ပဲပြန်သွား အဲ့ဒါကိုပဲအိမ်ပေါင်းနဲ့ဖားကောက်တယ်လို့ပဲချင်းညာကြီးနဲ့ကိုရေးသေးတယ်လို့ပဲချင်းညာကြီးနဲ့ရေးသေးတယ်လို့ပဲဘလောက်ထည့်လဲမပြည့်လားယောဂီတွေကပြည့်အောင်မထည့်ကြဘူးเนาะဒါကြောင့်မို့ဘယ်ယောဂီဖြစ်ဖြစ်အမြဲတမ်းတုံ့ညံ့နေမတက်ဘူးဘာဖြစ်လို့မတက်လဲเนาะမပြတ်မလားအထုတ်ခြင်းမရှိတဲ့အခါကျတော့တုံ့ညံ့တုံ့ညံ့စီးလုံးကနေ မကွယ်ဘူးပေါ့ဒါသဘောပေါက်တယ်နော်ဒီအခြေအနေကိုသဘောပေါက်တယ်ဆိုရင်တကယ်ကန့်ကွယ်ရမှာပဲဘက်ကရှုမှတ်တဲ့စိတ်ဖက်ကိုပဲအားဖြည့်ပါအာယုဏကိုမလိုက်နေညီလည်းမညီနဲ့မလိုက်ရင်မညီတော့ဟုတ်တယ်ပါလားအခုကျတော့အာယုကိုတအားလိုက်တယ်အဲဒီတော့ရှုလို့လည်းမရဘူးဘာအာယုမှမမြင်ဘူးအာယုကမထင်ရှားဘူးအာယုကဘာဖြစ်တယ်ညာဖြစ်တယ်အာယုကိုပဲပြောနေတယ် အဲ့ဒီအာယုံဒီတရားရှုမှတ်တဲ့ခါကျတော့အာယုံကမှဝေလီထွက်လေအာယုံရှုမလားပေါင်းနာပိဏအာယုံရှုမလားအာယုံကထင်ရှားတာရှိတယ်မထင်ရှားတာလည်းရှိတယ်ဟုတ်လားပြီးတော့ပျောက်နေတာလည်းရှိတယ်နော်အနည်းငယ်ပဲထင်ရှားတာလည်းရှိတယ်အမျိုးမျိုးမဖြစ်နိုင်ဘူးလား ထေရှားတာရှိတယ်ဝိလိထွက်ရမှတ်တယ်ထင်းထင်းဆက်ဆက်ရှုလို့ရတယ်တခါတလေမထင်မရှားဖြစ်နေတယ်ရှုလို့မရဘူး That's why I'm not like happy ဟုတ်လားဟုတ်လား I'm not like it ပျောက်သွားတယ်မရှုတတ်တော့ဘူး I'm not like တာဒီဟာကိုမလိုက်နဲ့ဒီဟာထေရှားတာထေရှားတယ်ရှုမှတ်နိုင်ရမထေရှားဘူးလားမထေရှားဘူးဆိုတာကိုရှုမှတ်နိုင်ရ ပြောင်းနေလေပြောင်းနေတာကိုရှုနိုင်ရမယ်အနည်းငယ်ပဲမြင်နေဆိုလေအနည်းငယ်ပဲတဝက်ပဲမြင်နေဆိုလေတဝက်ပဲမြင်တာကိုပါလုပ်နိုင်ရမယ်ရှုမှတ်နိုင်ရမယ်ရှုမှတ်တယ်ဆိုတာဘာဖြစ်အောင်လုပ်တာလဲတိအောင်လုပ်တာပဲရှုမှတ်တယ်ဆိုတာဘာလဲတိအောင်လုပ်တာเนาะဒါဆိုရင်ထေရှားရင်လည်းတိအောင်လုပ်မထေရှားရင်လည်းတိအောင်လုပ်เนาะပြောင်းနေရင်လည်း တောက်နေကြောင်းသိအောင်လို့အနည်းငယ်ပဲပေါ်ပါတယ်ဘုရားဆိုရင်အနည်းငယ်ပေါ်ကြောင်းလေးသိအောင်လုပ်တယ်ဆိုရင်အာယုံကပုံလိုက်ဖို့လို့ခေါ်တယ်။ဘောပါပါအာယုံသိထင်ရှားလို့ရှုမှတ်လို့အရန်ကောင်းတာပဲဘုရားရှုမှတ်ရတာတော့ထင်ထင်ရှားရှားနဲ့အရန်အဆင်ပြေတယ်ဒီနေ့တော့ရှုလို့မကောင်းဘူးဘာမှလည်းမထင်ဘူးဘာမှလည်းမပျောက်နေတယ်လို့လို့ပဲပျောက်နေရင်လည်းဘာပဲလုပ်ရုံပဲလေ။တရားပျောက်နေကြောင်းလေးတရားလို့ အနေငယ်ပေါ်ရင်အနေငယ်ပေါ်နေကြောင်းလေးသိအောင်လို့တစ်ဝက်ပဲပေါ်ရင်တစ်ဝက်ပဲပေါ်တဲ့အကြောင်းလေးသိအောင်လို့ဟုတ်ကဲ့ခွဲလို့ဒီစီနေထုတ်နေပြရစီဗျာ။အမ်မိုးကူဆရာဘုရားရဲ့အမင်းရှိတာပေါ်ရပေါ်ရလိုက်ရှိပါဆိုတာလည်းဒီဥစ္စာဘယ်လိုပွဲလဲပါလဲ။ဒါလည်းပေါ်ရပဲလေ။ဟာထင်ရှားပေါ်လဲဆိုပေါ်ရရှိတယ်။ကြောက်တယ်။မထင်မရှားပေါ်ရဆိုလေပျောက်တယ်ဆိုတာလည်းပေါ်လာတယ်ပျောက်မှုပေါ်လာ။နော်။ ပေါ်ရပေါ်ရရှုဆိုတာဒါတွေကအာယုကိုမလိုက်ခိုင်းတာလားအာယုနောက်ကိုမလိုက်နေတယ်ပေါ်တာကိုပဲသိအောင်လုပ်ပါပေါ်ရပေါ်ရရှုဆိုတာဒါပေါ်တာကိုသိအောင်လုပ်ခိုင်းတယ်အမျိုးမျိုးပေါ်မှာသူကပေါ်တာပေါ်တိုင်းပေါ်တိုင်းပေါ်ရပေါ်ရအာယုကိုပါလုပ်တယ်သိအောင်လုပ်ရုံပဲသူ့နောက်ကိုမလိုက်နဲ့အတင်းမပေါ်ခိုင်းနဲ့အတင်းမထင်ရှားခိုင်းနဲ့မထင်ရှားတော့ထင်ရှားအောင်အတင်းမလုပ်နဲ့မပေါ်တော့ပေါ်အတင်းမလုပ်နဲ့ ကိုလုံယူတာမှန်တယ်အမှားပဲတဘာဝအတိုင်းသိအောင်ကြိုးစားတာကမှအမှန်ပဲဘောပေါက်ကကိုလုံယူတာမှန်တယ်ကိုအမှားပဲသူတဘာဝအတိုင်းပေါ်နေတာကိုသိအောင်လုပ်တာကမှအမှန်ပဲအဲ့ဒါအရေးကြီးတယ်နော်ဒါမတင်တင်ရှားအောင်လုပ်မယ်မပေါ်ပေါ်အောင်လုပ်မယ်ဆိုရင်ဒီဥစ္စာကမ္မထမ်းမဟုတ်တော့ကမ္မထမ်းဆိုတာတဘာဝတရားမရှိပါလား ကိုလှုပ်ယူထားတာဖန်တီးထားတာကိုရှုနေတယ်ဆိုရင်ကမ္မထံမဟုတ်တော့ဒါကိုလှုပ်ထားတာပဲတဘာဝတရားတွေနဲ့အဝေးဖြစ်သွားတယ်ဒါအရေးကြီးပါလေတဲ့ဒါကြောင့်မလို့ဘာပေါ်ပေါ်ဘယ်အာယုရှုရှုပေါင်းနဲ့ပိနဲ့ရှုလဲဘလို့ပဲပေါ်ပေါ်အာယုနဲ့မလိုက်နဲ့တိရမယ်လောက်ပါညီလည်းမညီနဲ့ညီလို့ထင်ရှားခြင်းပါ ညီလို့ပေါ်လွင်ခြင်းတာညီနေလို့ရှုမှတ်လို့ကောင်းခြင်းတာမညီတဲ့လူကထင်ရှားတဲ့အရေးမကြီးဘူးမညီတွေ့တာတဲ့အတွက်မထင်ရှားရင်လည်းအရေးမကြီးဘူးပြောင်းနေလည်းအရေးမကြီးဘူးပေါ်လည်းအရေးမကြီးဘူးမပေါ်လည်းအရေးမကြီးဘူးပေါ်လည်းသူရှုနိုင်တယ်မပေါ်လည်းသူရှုနိုင်တယ်ထင်ရှားလည်းပဲသူကရှုနိုင်တယ်မထင်ရှားလည်းပဲသူကရှုနိုင်တယ်ဒီပေါ်မှာသူဘာမှမညှိထားဘူးလေမညှိထားတဲ့အတွက်သူကလွတ်လွတ်လပ်လပ်ရှုလို့ရတယ် ညှိတွယ်နေလို့ရှိရင်တတိအလုပ်လုပ်ရတာခက်ခဲလာတယ်။အာယုံအတင်းပေါ်အောင်လုပ်တယ်ပေါ်အောင်လုပ်တယ်ဆိုသူကပရမတ်မဖြစ်တော့ဘာဖြစ်သွားလဲ။ပညာပြည့်ကိုရောက်သွားတာ။ပညာမှာသူကဘယ်ပညာဖြစ်လဲဆိုကိလေသာပညာဖြစ်သွားတယ်။ကိုယ်လုပ်ယူတဲ့အရာဖြစ်တဲ့အတွက်ကိုယ်ဖန်တီးတဲ့အရာဖြစ်တဲ့အတွက်ကိုယ့်ရဲ့အတ္တကိုခြေခံပြီးလုပ်တာဖြစ်တဲ့အတွက်တဖြည်းဖြည်းနဲ့ ကိလေသာဖြစ်သွားတယ်အတ္တဖြစ်သွားတယ်နော်အတ္တကနေအတ္တမာနဒိဋ္ဌိဆိုတရားလုပ်တဲ့ကငါတို့လုပ်လို့ရတယ်ငါတို့မှတ်လို့ရတယ်တို့ကဘယ်လိုလုပ်လို့ရတာဆိုတော့တရားကနေပြီးတော့မတရားတာဖြစ်မသွားဘူးလားနော်ကိုယ့်အကိုလုပ်ရင်းလုပ်ရင်းနဲ့ကိုယ်လုပ်တိုင်းရတယ်လို့ထင်သွားတာလေလုပ်တိုင်းရတယ်လို့ထင်သွားတာဟာဘာလဲအတ္တဖြစ်သွား အတ္တအာကြီးသွားတာဒိဋ္ဌိအာကြီးသွားတာအကုန်လုံးကိလေသာတွေအကုန်ဖွင့်ပေးလိုက်လို့ဖြစ်တယ်။လမ်းကြောင်းပါလို့ဝင်လာတဲ့အတွက်အဲတရားစခန်းဖွင့်ရင်သူများတဲ့ပုံပြီးတော့မာနကြီးတယ်။သူများတဲ့ပုံပြီးတော့ဒေါသကြီးတယ်။ဟုတ်လား။သူများတဲ့ပုံပြီးကြွားခြင်းနဲ့တကဘာလို့ရှိတဲ့လူတရားမရှိလို့ထင်တယ်။သူပဲတရားရှိတယ်လို့ထင်တယ်။အဲ့ဒီလိုတွေဖြစ်လာ။အဲ့ဒါမှဖြစ်လို့လဲဆိုတော့အာယုံကို ညှိနေတဲ့အတွက်အဲ့လိုတွေဖြစ်လာတယ်။အန္တရာယ်အရန်ကြီးပါလေ။အာယုံကိုတည်ယုံညာတည်ပါကပ်ပြီးခြင်းမလုပ်ပါနဲ့။အဲ့ဒါဆိုရင်ဒါဥရိယလမ်းကြောင်းပေါ်ကိုရှောက်နေတာနဲ့တူတူပဲ။တမာဒိဋ္ဌိလမ်းကြောင်းပေါ်ကိုရှောက်နေတာနဲ့တူတူပဲ။ဒါဆိုရင်ဘာလုပ်ရမလဲဆိုတာသဘောပေါက်ပြီလား။ဘယ်လိုလုပ်ရမလဲဆိုတာသဘောပေါက်ပြီနော်။ဘာကအဓိကကြတယ်လဲဆိုတာ လမ်းကြောင်းနည်းနည်းလွဲသွားတာနဲ့ကိလေသာပဲကိုပြန်ရောက်သွားမယ်ဆိုရယ်ဟောပေါ့ပြီဟုတ်ပြီနော်ဖြစ်ရင်ခု9နိုင်လဲခွဲသွားပြီဆိုတော့အများကြီးပြောလို့ ဝိပဿနာတရားဆိုအများကြီးပြောရင်ရှံထွက်သွားမှကြောက်ပါတယ်ဟုတ်လားတရားမူဒီနေ့ပရမအာယုဒီလောက်ဆိုရင်ထိုက်တင်တဲ့လောက်ကိုပေါက်ပြီလို့ထင်တယ်ပရမအာယုကိုဘယ်လိုယူရမလဲဆိုတာလေသိပြီလို့ထင်တယ်အဲ့တော့မရွေးနဲ့ပေါ့နော်ပြောချင်တာကကိုရှုနေတဲ့ရှုွက်က ပညာကနေပရမတ်ကိုတန်းရောက်အောင်လုပ်လို့မရဘူးဘယ်သူရှိမှရမယ်ဉာဏ်ဖြစ်မှရမှာဖြစ်တဲ့အတွက်ဉာဏ်ဖြစ်အောင်အရင်လုပ်မှပညာကနေပရမတ်ကိုသိမြင်နိုင်မယ်တော့ရှုပါဘာပဲဖြစ်ဖြစ်ရှုပါပညာကိုရှုနေတာလို့သိဖို့ပဲလုပ်တယ်ကိုရှုနေတာပညာမို့လို့မရှုဘူးပရမတ်ပဲရှုမယ်ဆိုပရမတ်ကမြင်နိုင်တဲ့အသိဉာဏ် အာမပြည့်သေးဘူးဆိုရင်ပရမတ်အစစ်ကိုတော့မမြင်ဘူးပေါ့နော်ပရမတ်အစစ်ကိုမမြင်နိုင်ဘူးဟိုနှလုံးသွင်းဆင်ခြင်ဉာဏ်နဲ့သိမြင်နိုင်တဲ့ပရမတ်ကိုတော့မြင်မယ်ပေါ့ဥပမာဆိုတော့ဟောဝမ်းမိုက်ပေါင်းတာပိန်တာရှုမယ်ဝင်လေထွက်လေရှုမယ်ဆိုတဲ့အခါမှာခုနပုံသဏ္ဍာန်တွေကိုအာရုံပြုလို့မဖြစ်ဘူးပုံသဏ္ဍာန်တွေကတော့ဒါပညာတည်ပဲဆိုရင်အဲပရမတ်ကိုအာရုံပြုရမှာဆိုတော့ ကိုယ့်ရဲ့စိတ်ကလေးကိုဥလဲပေးလိုက်တာပရမတ်ပညာအာယုံကနေပရမတ်အာယုံဘက်ကိုနှလုံးသွင်းပေးလိုက်တာအဲ့လိုနှလုံးသွင်းပေးလိုက်တယ်ဆိုရင်လည်းဒါကပထမလေးကျင်းစာပုဂ္ဂိုလ်တွေမှာဒီလိုတွဲနေမှာပဲပညာရောပရမတ်ရောတွဲပြီးတော့သွားနေမှာပဲပညာမြင်တဲ့ကိစ္စမရှိဘူးတတိပါနေတဲ့အတွက်ပညာကလည်းတမာတိကိုကိုစားပြုနေတယ်နော်ပညာကလည်းဘာကိုစားပြုနေရော တမာတိကိုဘာပါလို့တော့တတိပါနေတဲ့အတွက်ပညာကိုပဲမြင်မြင်ပရမတ်ကိုပဲမြင်မြင်ရှုမှတ်ပါမရွေးနဲ့သိဖို့တော့လိုတယ်ငါရှုနေတာပညာကြီးပညာကိုရှုနေတာငါရှုနေတာပရမတ်ကိုရှုနေတာလို့ဒီလိုပညာကိုရှုနေခြင်းရှုနေကြောင်းသိပါပရမတ်ကိုရှုမြင်နေရှုမြင်နေကြောင်းသိပါ ပညာကနေပရမတ်ရောက်သွားလိုက်ပရမတ်ကနေပညာရောက်သွားလိုက်လေပြဿနာမရှိဘူးကိုရှုနေတာဟာပညာဖြစ်နေတယ်ဆိုရင်ပညာဖြစ်နေကြောင်းလေးသိပါပရမတ်ဖြစ်နေရင်ပရမတ်ဖြစ်နေကြောင်းလေးသိပါဉာဏ်အားပြည့်လာတဲ့အခါကျတော့တဖြည်းဖြည်းနဲ့ပရမတ်တိကြီးရှုနိုင်တဲ့အစဉ်ကြတော့တော်တော်ကြီးကိုဉာဏ်အားပြည့်တဲ့အချိန်မှရမှာအောက်ဉာဏ်တွေမှာဆိုရင်မရနိုင်ဘူးပေါ့နော်အဲ့ဒါဥဒယပယဉာဏ်နောက်မှကောင်းကောင်း ပညာကမစင်ကြယ်သေးဘူးပညာမစင်သေးဘူးအဲဘယညာလောက်ကြမှာပညာကစင်ကြယ်သွားလို့ဆိုဉာဏ်စင်တွေအများကြီးလိုသေးတယ်ပရမတ်မြင်ဖို့အခုတထိုင်နဲ့ပြောပြီးတထိုင်နဲ့မြင်လို့တော့မရဘူးဉာဏ်စင်တွေအများကြီးလိုသေးတယ်အများကြီးကြိုးစားအထောက်ရအောင်ပဲအများကြီးကြိုးစားအထောက်ရမယ်ဆိုပေမဲ့တရက်ထဲနဲ့လည်းမြင်နိုင်တယ်သူပါလေပါရမီအလျောက်ပေါ့နော် တရက်ထဲနဲ့လည်းမြင်နိုင်တယ်၊ရက်အတွင်းလည်းပဲမြင်နိုင်တယ်၊သုံးရက်အတွင်းလည်းပဲမြင်နိုင်တယ်။ဘာလို့လဲဆိုရင်ခုနကလိုမပြတ်မလတ်အားထုတ်ဖို့ပဲလိုတာ။နော်။ပြတ်လက်သွားပြီဆိုရင်တော့မမတွေ့နိုင်ဘူးပေါ့။000ဆိုတွေ့နိုင်ဘူးလေ။အမြဲတမ်း0ကနေမတက်ရင်တော့တွေ့နိုင်ဘူး။တရားတရားဒီနေ့တရားတရားနဲ့ရှုမှတ်မှုကဒီနေ့တနေ့ကုန်ရှုမှတ်တာ တစ်ချိန်ရှုမှတ်တယ်ရှုမှတ်မှုပေါင်း100နဲ့စဉ္ကြံသွားတယ်စဉ္ကြံသွားတဲ့ခါကျတော့150ရလိုက်တယ်ဆွန်းစားတယ်ဆွန်းစားတဲ့ခါမှာနောက်ဆက်50ရလိုက်တယ်ပြီးတော့ကိုယ်အဆောင်ပြန်နေနောက်ထပ်50ရလိုက်တယ်ဒီလိုစုအောင်လာသွားလေပြီးတော့ဓမ္မယုံလေးကိုပြန်လာတယ်နောက်ထပ်100ရလိုက်တယ်တရားနေပြီးတော့ထားပြီးစဉ္ကြံသွားတယ်နောက်ထပ်100ရတယ်အဲနောက်ပြီးတော့အိတ်တယ်အိတ်တဲ့အချိန်မှာ တထောင်နဲ့အိတ်သွားတယ်ဆိုလို့ရှိရင်ရှုမှတ်မှုပေါင်းတထောင်နဲ့အိတ်သွားတယ်ဆိုမနေ့မိုးလင်းနေရင်တထောင်နဲ့တစ်ဖြစ်ရတယ်။နောက်နေ့ရက်နေရင်တထောင်နဲ့အဲ3 4 5တိုးသားမယ်။နောက်နေ့ရက်ဒီ2000လောက်ရ။2000နဲ့အိတ်ပြော်သွားမယ်။2000နဲ့အိတ်ပြော်သွားပြီးတော့ပြန်နိုးလာတဲ့အခါ2000နဲ့တစ်အဲ့ဒီလိုဖြစ်မှရမှာသူကရှုမှတ်တာ။နော်အားလုံးအမြဲတမ်း0 0 0ဆိုလို့ရှိရင်ဉာဏ်မဖြစ်တော့ဘူး။ဉာဏ်မဖြစ်ပရမတ်မမြင်တော့ ပြမတ်မမြင်ဝိပဿနာလေအာထုတ်တော်လည်းပဲမဖြစ်ဘူးပေါ့ဟုတ်တယ်မလားအခုကဘာဖြစ်အောင်လုပ်မလဲတို့ကဝိပဿနာဖြစ်အောင်အာထုတ်အောင်ပါနော်အားငယ်အောင်ပြောတာမဟုတ်ဘူးလုပ်ဖို့လုပ်မှရပါလေဟုတ်တယ်မလားရှုမှတ်မှုကိုဆွဆွမြဲမြဲလုပ်မှရမှာပေါ့စားကောင်းရင်တော့ကောင်းရင်လုပ်လို့မရဘူးလေဟုတ်တယ်မလားအခုကတရားအားထုတ်တဲ့ပုဂ္ဂိုလ်ကစားကောင်းရင်တော့ကောင်းရင်လည်းပဲအားထုတ်တာ ဟင်းကောင်းပြီးရောရိတ်တာမှာဟင်းကောင်းချွေးဖို့အရေးကြီးတယ်အဲ့လိုဖြစ်နေလို့ပဲအမြဲတမ်းကြိုးစားအားထုတ်ဖို့လိုလားမလိုဘူးလားလိုတယ်အဲ့တော့ဗမာပညာရဲ့ပရမတ်ရဲ့ဆိုတာနားလေအောင်သဘောပေါက်အောင်ရှင်းပြရတယ်တကယ်လက်တွေ့လုပ်ငန်းဝင်နဲ့လုပ်တဲ့ခါကျတော့ပညာတွေပရမတ်တွေခွဲမနေနဲ့ဘာပေါ်ပေါ်ရှိပါနော်ခွဲမနေနဲ့ဘာပဲပေါ်ပေါ်ရှုနိုင်ဖို့အရေးကြီးပါလေသဘောပေါက်လား ရှုမှတ်မှုကိုမလွတ်တမ်းရှုနိုင်ဖို့ပဲအရေးကြီးတယ်ဒါပညာမို့လို့ဒါပရမတ်မို့လို့ခွဲမနေတယ်ရှုပါများလာလို့ရှင်တဖြည်းဖြည်းနဲ့ပရမတ်ဉာဏ်ကိုတက်ဝင်သွားလိုက်သဘောပေါက်ထားပြီးသားလေဟုတ်တယ်မလားရမ်းရှုနေတာမဟုတ်တော့ဘူးစောစောပိုင်းတော့ပညာမလည်းမသိပရမတ်မလည်းမသိတဲ့အတွက်ရမ်းတမ်းရှုနေတယ်လို့ပဲတူလားမတူလားနောက်စိတ်ဘက်ကအဓိကလားအာယုဘက်ကအဓိကလားတိချာကိုယ်ကိုယ်ပြပြမသိဘူးခုကျတော့အာယုကိုယ်ကိုယ်ပြပြသိသွားပြီဘယ်ဟာကိုကင်တွေ့ရမလဲ ဘယ်လိုလုပ်ရမလဲဆိုသိသွားပြီသိသွားပြီမဲ့လုပ်ငန်းခွင်မှာကျတော့ဒါတွေလိုက်စဉ်းစားနေပုံမလို့ဘူးပေါ်ရပေါ်ရကိုအချိန်မီလိုက်နိုင်အောင်ရှုဖို့သာရည်ကြီးတယ်အာယုပေါ်ရပေါ်ရကိုအချိန်မီလိုက်နိုင်ရမှာသူကပေါ်ပြီးပျောက်သွားတာလေကိုကမရှုလိုက်ဘူးဆိုရင်ကိလေသာဝင်သွားတာပဲမရှုမနိုင်တဲ့အာယုမှန်သမျှကိလေသာကိန်းသွားပြီမိမိတဏ္ဍာမှာဘာမှမရှုမနိုင်လိုက်ဘူးဆိုရင်မောဟကိလေသာကိန်းသွားသလား လောဘကိလေသာကိန်းသွားသလားကိလေသာတစ်ခုခုတော့ကိန်းတာမရှုမှတ်တဲ့အချိန်တိုင်းမှာကိလေသာကိန်းတယ်အဲ့ဒါသိဖို့လိုတယ်တပည့်တော်ကလည်းမရှုမှတ်ဘူးဗျာရှုမှတ်ချိန်နဲ့ရှုတာပေါ့မရှုတဲ့အချိန်နဲ့မရှုဘူးပေါ့ဆိုရင်မရှုတဲ့အချိန်တိုင်းမှာကိလေသာတွေကိန်းခွင့်ရနေတယ်ဆိုတာတော့ကိုကသိဖို့လိုတာပေါ့နော်မရှုမှလည်းရတာပါပဲဆိုရတယ်လေရပါမယ်ဘယ်လိုခွင့်ရပေးလိုက်တော့ ကိလေသာကိန်းဖို့အခွင့်အရေးပေးလိုက်တာကိလေသာဒီထဲမှာမိမိတဏ္ဍာမှာကိန်းသွားတာအနုတ္တိယကိလေသာအနေနဲ့ဖယ်ထုတ်ဖို့သိခဲ့ပြီကိုမသိလိုက်ဘူးသူဝင်သွားတာမသိလိုက်ဘူးအဲ့လိုဖြစ်တယ်နော်ဒါကြောင့်ရှုမှတ်မှုစက်နေမှသာလေကိလေသာကမဝင်နိုင်ပဲလေကိုယ့်ရဲ့အသိဉာဏ်ကိုပို့ပြီးတော့တိုးတက်မှုဖြစ်သွားစေနိုင်မှာဖြစ်တယ်ဒါမရှုမှတ်တိုင်းမှာ အများကြီးကိလေသာတွေဝင်ခွင့်ပေးလိုက်တာကိုကသိမှရမှာဓမ္မအောင်ငါပေါ်ပေါ်နေလို့မရဘူးငါပေါ်လိုက်တိုင်းပေါ်လိုက်တိုင်းမှာဘယ်သူ့ကိုခွင့်ပေးလိုက်တာကိလေသာကိုခွင့်ပေးလိုက်တာ ਨੇ တူတူပဲဆိုစိတ်ကမပေါ်ရဲတော့ကိလေသာ ਨੇ နေလူပါမှာတတိနဲ့ကိလေသာ ਨੇ နေလူပါတာလေဟုတ်တယ်မလားကိုယ့်ရဲ့စိတ်ထဲမှာကိလေသာကနေရာရနေတယ် တတိကနေရာရနေသလားဘု து နေရာပြီးမလဲအရေးကြီးတာနော်ကိလေသာနေရာအများကြီးရနေရင်တရားရှုတဲ့အခါရှုရင်ရှုနေပြင်းလာတယ်လို့မလုပ်ချင်တော့တဖြည်းဖြည်းနဲ့လုံးချင်းတော့ပြင်းလာတယ်စကားပြောခြင်းလာတယ်အစာလေးစားခြင်းလာတယ်အဆောင်ပြန်ပြီးခွေခြင်းလာတယ်အဲ့လိုမျိုးတွေဖြစ်တယ်ဆိုတာဘာဘာဖြစ်နေတာလဲဆိုတော့စိတ်မှာဘု து အခွင့်ပေးထားလို့လေကိလေသာအခွင့်များများပြီးကိလေသာကခိုင်းတာတွေလုံလာတယ် အင်းနေနေကိုယ့်ရဲ့လေးနဲ့ဗာတရားမှရမှာမဟုတ်ဘူးစားစရာရှိတာစားလိုက်အိပ်စရာရှိတာအိပ်လိုက်ပြောစရာရှိတာပြောလိုက်ဆိုသူကအဲ့ဒီလိုလေစားတတ်တယ်ကိလေသာလေစားသူ့နေရာအများကြီးပြီးတော့သူကချဲ့နေတာပေါ့စိတ်ဒီမှာလည်းညောင်းနေတနိုင်ဆိုတော်ပြီတနိုင်ွဲတွေပဲထိုင်းမနေနဲ့လို့ဟာသူကအဲ့လိုလုပ်တတ်တယ်နော်နှစ်နိုင်သုံးနိုင်ဒါတွေဟာပကားတွေပဲဘာညာဆိုတယ်လို့စဉ်းညာချောင်းနဲ့7မိနစ်လောက်ရှောက်ပြီးရပြီ အဲ့ဒီလူတွေစိတ်ကစိတ်ကကိုယ့်ကိုအများကြီးအနောက်ရှက်ပေးနေတယ်ဆိုတာကဘဒူတွေအဲ့ဒီစိတ်မှန်နေရာရနေလို့ပဲကိလေသာတွေနေရာရနေတဲ့အခါကျတော့တတိယနေရာမရတတိယနေရာမရတဲ့အတွက်ကြောင့်မို့လို့တတိလုပ်ငန်းလုပ်နေပြီပဲလို့တကယ်ကြတော့ကိလေသာတွေပဲဖြစ်နေတာအဲ့တော့ဒီလိုတတိနေရာရမှာပညာနဲ့တမာတိပညာကဖြစ်ပါ ဓမ္မစိတ်ဘက်ကအင်အားကောင်းလာတဲ့ခါကျတော့ကိလေသာကသူ့နေရာသူ့နေရာမပြီးတော့ဘူးဆိုကြာလာတော့သူကပျောက်သွားသူ့နေရာပျောက်သွားတော့မလာတော့ငါသွားလဲငါနေရာရမှာမဟုတ်ဘူးငါသွားလဲငါအတွက်နေရာမရှိဘူးဆိုကိလေသာမလာတော့ကြာလာတော့သူလုံးဝမလာတော့ပျောက်သွားချုပ်သွားတယ်ငြိမ်းသွားတယ်အဲ့ဒါဘာဖြစ်လို့လဲနေရာမပေးရင်သူမလာ နေရာပေးထားလို့ကိုလာနေတာကိုယ်စိတ်ထဲမှာဒေါသဖြစ်နေတယ်ဆိုဒေါသဖြစ်ခွင့်ပေးထားလို့ကိုဖြစ်နေတာနော်လောဘဖြစ်နေတယ်ဆိုရင်လည်းလောဘဖြစ်ခွင့်ပေးထားလို့ကိုမဖြစ်နေတယ်သူဖြစ်နေတာသဘောပေါက်လားနော်နှစ်ဖြန်ညာညာတရားစစ်ပါမယ်ဖြည့်ဖို့အစဉ်အသင်ကြိုးစားတာဖြည့်စရာရှိအောင်လည်းလုပ်တာပေါ့နော်တရားစစ်မယ်ဆိုရင်ကြောက်လည်းမသွား တရားစစ်တယ်ဆိုတာကိုယ်ဘာဖြစ်နေလဲလို့မေးတာပဲဟုတ်တယ်မလားအဲ့ဒါကိုအပြန်အလှန်ဆွေးနွေးကြရမယ်လမ်းကြောင်းမှကိုတည့်ပြီးပြီမနေ့ပြန်ညတရားစစ်ပါမယ်အဲ့ဒါတပည့်တော်အာထုတ်တဲ့အခါမှာတရားစစ်တယ်ဆိုတာအာထုတ်တာတွေမေးတာပေါ့နော်အာထုတ်တာတွေကိုမေးတာအတွက်အာထုတ်တာပဲဖြစ်ပါအာထုတ်တာတွေကိုပဲမေးပါဘယ်လိုအာထုတ်တယ်ဘယ်လိုမြင်တယ်ဘာတွေရှုမှတ်တယ်ထင်တာတွေမပြောနဲ့မြင်တာပဲပြော အထင်နေပြောနေတာလေအများအားဖြင့်တရားလျှောက်ပါဆိုလျှောက်ပြောနေတာကိုရှုမှတ်တဲ့ဟာကိုပဲပြောလေဟိုတော့ဟာတွေလည်းမပြောနဲ့နောက်မှဖြစ်လာမယ့်ဟာတွေလည်းမပြောနဲ့အခုလောလောဆယ်ဖြစ်မှတ်ရှုမှတ်နေတဲ့အခက်ခဲကိုပြောဘာတွေရှုမှတ်နေတယ်ဗျာတပည့်တော့ဘလို့ရှုတယ်ဗျာဘာတွေမြင်နေဘာတွေသဘောပေါက်တယ်ဒါမှမဟုတ်လည်းသဘောမပေါက်ဘူးရှုလို့မရဘူးလို့ထင်တယ်အကုန်လုံးအမှန်တိုင်းပြောရတယ်အမှန်တိုင်းပြောရင်ရှုလို့မရဘူးဆိုရအောင်ဘုန်းကြီးတို့အသင်ပေးပါ နော်အခက်ခဲရှိရင်အခက်ခဲကိုဖြေရှင်းပေးမှာပေါ့ဟိုတိတယ်လို့လို့တတ်တယ်လို့လို့ရှောက်ပြောနေတယ်အမြင့်ကြီးတွေရှောက်ပြောနေတယ်အခုလောလောဆယ်ကိုလက်ရှိလုပ်နေတဲ့အလုပ်ကိုပဲပြောတာပို့ပြီးတော့မကောင်းဘူးလားအဲ့ဒါပဲကောင်းတယ်အဲ့ဒါပဲဖြည့်ဆည်းမိတာဖြစ်မှာဘယ်လိုရှုနေနော်အေးရှုတာမားနေတယ်ဒီလိုရှုဘယ်လိုမြင်နေအေးမြင်နေမှန်းနေအဘယ်လိုမှပို့ပြီးတော့ကောင်းမယ်ဒီတဲ့ဆက်ပြီးတော့စူးစမ်းဖို့လိုတယ်ဟုတ်မြင်ပုံမှားနေတယ် ပို့ပြီးတော့တိုးတက်အောင်လုပ်အောင်ဆိုဒီကိုယ့်ရဲ့အလုပ်ပုံမှာပဲမေးတာပိုကောင်းပါလေကျန်တာတွေရှာပြီးတော့ဟိုလုံးကဘယ်တော့မှအထုတ်ခဲ့တော့ဒီလိုဘလို့ဖြစ်တာတွေပြောစရာမလိုဘူးဟိုလုံးကဟာတွေမပြောနဲ့နော်ဟိုလုံးကဟာတွေပြောနေလို့အကျိုးရှိမလားမရှိဘူးလေနော်အခုလက်ရှိလုပ်တဲ့အခါမှာအခက်အခဲတွေပြဿနာတွေအဆင်မပြေတာတွေပြောပါဝိုင်းဝန်းဖြေရှင်းကြတာဟုတ်တယ်ပေါ့လားအဲ့လိုဖြေရှာမယ်ကောင်းတာတွေဘုန်းကြီးတို့ကလည်းညွှန်ပေးမယ် အဲ့ဒါဆက်ပြီးတော့ကြိုးစားအားထုတ်ရင်လမ်းမှန်ပေါ်အလိုလိုရောက်သွားမှာအဲ့ဒီနည်းနဲ့သွားကြမယ်ကဲဒီနေ့ပရမတ်ထတရားကိုလေ့လာခြင်းပညာရများကိုလိုက်နာကြားရသဖြင့်နာကြားရသည့်အတိုင်းကြိုးစားပွားများအားထုတ်နိုင်ကြကုန်လေဘုရားမြတ်စွာစိတ်နေရာဤအဆုံးစွာရည်မှန်းချက်ဖြစ်တဲ့နိဗ္ဗာန်ရှိပြင်းမြတ်သို့ လွယ်ကူသောအချင်းလင်းမြန်သောဉာဏ်ပညာတို့ဖြင့်လင်းလင်းမြန်မြန်ကြီးရအောင်ရအောင်ကြိုးစားမြုပ်ပွားများအားထုတ်နိုင်ကြသည်ဖြစ်စေ။ယသဉာဏ်မြတ်တာဘုလေးကော။ယသဉာဏ်လေးအာလော